ဒ္ဓရာနိကျေလာသနာသုတ်တံမျိုးတွေထုတ်ပြီးတော့ယောဂီတွေတရားထုတ်ဆက်မှာအထုတ်ရေးမှာပေါ့ဒီရောက်မှုရှိပါပြီအောင်မြင်ဖြစ်ပါစေဆိုတဲ့အနေနဲ့တရားလေးစဟောလာတာပေါ့ပြီးတော့ပြီးလို့နေပါပြီစာရေးတွေထည့်ဟောမယ်ဆိုလို့ရှိရင်လည်းအများကြီးဟောကြရလည်းရှိပါလား ဆန္ဒပြပိုက်ကစိတ်မှာပြင်လာတော့ထံအနာတန်ရှိကပြီးတော့ဝန်တော်ဝန်ရောက်တကယ်လို့ပရိယဝေစကားကြီးပြောဆိုပြီးဒီလိုမှလည်းဆက်ကရင်းကြောင်သောကရင်းကြောင်ဘောကရင်းကြောင်ဤနာကောင်းနေသမတ်ချက်ရှိပါသလားဒီလိုမင်းကစပြီးတော့ပြင်အနန္တက ငါတို့မှာသာအဲ့ဒီယောဂဒေါသမောဟငြင်းကြောင့်ဤတဲ့ဤငါကောင်းနေကိုပြည့်ရကြပါလေသတ်မှတ်ကြပါလေဒီကဥပဒေကြီးထုတ်ထားပါတယ်ဆိုတာပေါ့လေအဲ့ဒီအခြေပေါ်မှာမူတည်ပြီးတော့သနပရပိုက်ကသတ်ရှိမင်းရဲ့ရှင်လာတာကအစစ်စစ်ဖြစ်ဖြစ် ဖြေကြတဲ့သုတ်တံလေးပါပဲမရှိအနန္တသင်တို့ကရာဂအဖို့တတ်မြတ်တဲ့ရာဂအဖို့စိတ်ရဲ့စိတ်ဆိုမုန်းကျိုးတဲ့ဒေါသပေါ့ဒီမှာကျိုးတော့ဖြစ်ရှိတဲ့ဒေါသပေါ့သူဝိမိန်မောတဲ့မောဟပေါ်မှာ ဘယ်လိုဖြစ်ဖြစ်မြင်လို့ຢာကပြေရောက်ဒေါသပြေရောက်မောဟပြေရောက်ဤနာကောင်းတွေကိုသတ်မှတ်ရပါတဲ့ဒုံဆိုတာပေါ့ဆက်လက်ပြီးတော့မိကုံအကြောင်းပြပြီးတော့ရှင်အနန္ဒာကသမမှုຢာကအာရှိသူဟာသမမှုຢာကရဲ့အစီအစီမိတ်ဆက်ခံရလို့ သမတ်တဲ့ຢာကကစိတ်ကောင်းလေးတွေကိုခါရနှုတ်ယူသွားလိုက်တာတိုက်ခတ်ယူသွားလိုက်တာဘာမှမကြံနိုင်အောင်ရှိပြီဆိုလို့ရှိရင်ຢာကအလိုလိုက်ရတော့တာပဲဒေါသလည်းထုံနေကြောင်းမယ်ဒေါသအလိုလိုက်ရတော့သူမိန်းမောမှုမောဟအလိုလိုက်ရတော့သူတို့အလိုလိုက်ရပြီဆိုလို့ရှိရင်တော့အဲဒီကစပြီးတော့ ကိုယ်ပြမနှိဆက်ဖို့ဆုံးတော်ချက်စေနာလေးကိုယ်ကိုယ်ကိုပြမနှိဆက်ဖို့ရဆင်းရဲဖို့ရဒီပါလည်းပဲနှိဆက်ဆင်းရဲဖို့ရအင်းကြီးတို့ကပြမနှိဆက်ဖို့ရအတွက်လုံဆောင်ချက်စေနာလေးပေါ်လာပြီတဲ့ဟွန်းဆရာကြီးတဲ့ပုဂ္ဂိုလ်ကလည်းဒီအာယုံရမှာရှင်းနိုင်တယ်ဆိုတော့ ဒီမှာယာကကိုနေနော်သောတာရှိတဲ့ပုဂ္ဂိုလ်လည်းပဲဒီနေ့ကရှိတော့ဖြေရမှာရှင်းနိုင်မှာဆိုတော့စိတ်စိတ်ကောင်းနေတာပါသူမိမောတဲ့ပုဂ္ဂိုလ်ကလည်းတတိတွေကလက်နေတော့တတိလက်ကြီးဆိုရင်အကုသိုလ်ရှိတယ်။ဟင်းမောဟကြီးလောင်းနေတာပေါ့။အဲ့ဒါကြည့်နေလို့ရှိရင်စိတ်ချမ်းသာမှုဆိုတာလည်းရှိနိုင်မှာမဟုတ်ဘူး။စိတ်ဆင်းရဲမှုပါ စိတ်မတက်မတာပေါ့စိတ်ကအလေးဆိုးခံခဲ့ပြီးတော့မတက်မတာခံစားမှုရှိနေမတော့အဲဒေါမနစာပေါ့ဒေါမနမတက်မတာဒါရီပဲခံစားနေရမှာပေါ့သံဃာတော်မောဟပယ်လိုက်လို့ရှိရဲ့အဲဒီလိုဆုံးဖြတ်မှုလည်းမရှိတော့စိတ်သက်သာရပုံလေးပေါ့တစ်ခု ဖြေလိုက်ပါတော့နောက်တစ်ချက်ကတော့ရာဂဒေါသမောဟဤသူဟာရာဂဒေါသမောဟဤဒီနှိစ္စခါတော့သူတို့အတူလဲရပြီဆိုရင်စိတ်ကြောက်ပြန်မဟုတ်ခိုင်းရပါဘူးကာယကံရောက်အစီကံရောက်မနောကံရောက်ပါဘူးသူစိတ်တာပါဘူးသူတဘာဝအခြေဆိုးပါဘူး ရှင်းသုံးပြီးတော့လာတယ်။ကျေစကားနဲ့ပြောလို့ရှိရင်တော့ကာမဂုဏ်ဝိသကရကာမဂုဏ်လိမ်မှုပြန်တိုက်မှုချိန်မုံဆဲဆိုမှုဒီမဲ့ကကြားရပြောဆိုသူကပြည်ပြီးအပိုင်ရှိလို့အပိုင်ရလို့ဟုသူကဖြစ်ရှိလို့ဟုပေါ့ကုသအကုသကံတို့ရဲ့ကောင်းကျိုးဆိုးပြစ်ကိုမတည်ဘဲနဲ့ မိုက်လဲမှုပေါ့အယူလွဲဆအယူလွဲမှမှုပေါ့လေဒါပဲအဲဒီလိုကိုလုံးစိတ်သုံးမျိုးလုံးမှာဖြစ်နိုင်တဲ့ဒီကဘာဘာအခြေစိုးတွေပေါ့လေအဲဒီအခြေစိုးကိုကြည့်ကြတာပဲကြည့်ပြီဆိုလို့ရှိရင်တော့စဉ်းစားတော့ပေါ့ဘယ်လိုဖြစ်သွားနိုင်လဲဆိုတော့စဉ်းစားဖို့ ဆရာတို့ကမောဟကြီးသူ့ပိုင်းနဲ့သူ့ပိုင်းပေါ်ဆယ်လိုက်လို့ရှိရင်ရှောက်ပေးတဲ့နည်းလည်းရှိတယ်။ကာဝယ်ကုသပေးတဲ့နည်းလည်းရှိတယ်။နှိမ်နှင်းပေးတဲ့နည်းလည်းရှိတယ်။အပြည့်ရင်းပေးတဲ့နည်းလည်းရှိတယ်။သူနည်းနဲ့ဒီပယ်လိုက်လို့ရှိရင်အကျအလားလို့ဆရာတို့ကမောဟကြီးဟာပေါ်ကိဝစီကြတော့ ဒုစရိုက်တရားတွေပြုလုပ်မှုမရှိတော့ဘူးဒုစရိုက်တရားတွေအဲမကျွလို့မရအောင်လို့မထိုင်နိုင်မထိုင်နိုင်ဘူးသူတို့အလိုလိုက်ရပြီဆိုလို့ရှိရင်တော့ကိုကျိုးကိုစီဝါလည်းပြတ်သွားပြီကိုကျိုးကိုစီဝါအစ်စ်မှာတော့ကိုလို့ဆိုဆုံးရလို့ထိထုတ်ရရှိအကျိုးရလည်းပြင်လာကြတဲ့တိုက်ရှင်းလိုက်ဒီသေးတာရဲ့ဉာဏ်လာရဲ့ အပူကြီးကျင်းလာတယ်အေးချမ်းလာတယ်နှိမ့်သက်ချာဖြစ်လာတယ်ပေါ့ဘဝနဲ့ဆက်ပြီးတော့ဘဝဆိုးတွေကလွတ်သွားတာဘဝကောင်းဘဝကြီးဆရာကြီးကြောင့်တော့ဘဝကောင်းကြီးဖြစ်ရတာဒီကြီးကတော့ဘဝဆင်းရဲမှုရရတာကဒါမှလည်းကုယုကုစီဝထက်တန်းကြအထက်တန်းကြအစစ်မှန်ပါပဲဆရာတော်ကမောဟကြီးသူနည်းနဲ့သူမထိုင်နိုင်လို့ရှိရင် ဒီအကျိုးစီးပွားကိုလည်းပဲကောင်းနားမလည်ဘူးနားမလည်ရရောက်တာပါပဲဟုတ်တယ်မှာကနားမလည်ရရောက်တာပဲသူရဲ့အကျိုးစီးပွားလည်းဟုတ်တယ်မှာကနားမလည်ရရောက်တာဒီသူကအကျိုးစီးပွားကိုနားမလည်ရရောက်တာဒါကတော့ကမောဟကိလေသာတွေကိုအကျအလာနေကိလေသာတွေကိုရှောင်ပဲ၊ကာဝယ်ကုစားပဲ၊နှိမ်နေပဲအကျဉ်းအောင် ယ်လိုက်ပြီဆိုလို့ရှိရင်ဒီအစီဝအစစ်မှန်လည်းဖြစ်လာတော့ဒီဘက်အစီဝအစစ်မှန်လည်းပဲကိုယ်ကမချိုးလွန်တော့ဆွဲသားပုဂ္ဂိုလ်ကြီးမခံရတော့ကိုယ်စိတ်ညံ့ဖြစ်တာဒါအစီဝဒီမိတ္တကအစီဝအစစ်မှန်လည်းပဲဒါလည်းဖြစ်တော့ဒီလိုအဲ့ဒီအစ်မရောက်ဖို့ဆိုလို့ရှိရင်တော့ အကန့်ဘဝရောက်ပုံတွေပေါ့လေအဲ့ဒါကြီးရှင်အနန္ဒာကဖြေပြပါလားတကယ်လို့ဒါကြီးပြန်လာပြီဆိုလို့ရှိရင်တော့ယက်ရှိနေရလာတယ်ဆိုအတိတ်ပဲပေါ့အဲ့ဒီလိုရှင်အနန္ဒာကအဲ့ဒီဖြေပြီးတော့ဆက်ပြီးတော့အမင်းရှိဘူးပြောတော့ဟွန်းဒါကပဲလည်းရှိဒီစီးပွားသူကစီးပွား ဒီသူကစီပွားကိုနားလည်လာတယ်ဆိုတာပေါ့ဒီလောက်တော့ပြပါတယ်နားမလည်ဘူးဆိုလို့ရှိရင်တော့အဲ့ဒါကြီးမကြည့်ဘူးပေါ့လေအဲ့ဒါကိုတော့နောက်ပိုင်းကျမှရင်းစားတဲ့နည်းရှိသလားဒါရပြောရအောင်ပါလေဒါကရဲ့အဖြစ်ဒီဒေါသရဲ့အဖြစ်ဒီမောဟရဲ့အဖြစ်ဒီလားဒါကြီးတော့ပြောရပါမယ် ဟိုဟိုမနေ့ကတော့မောဟအကြောင်းပြောသွားပါတယ်ဒီလောကအောင်တော့မောဟိနအဘိဓုတော့ပရိယတိနာစိတ်တော့အတ္တဇဂရယာတိစိတ်တိအတ္တဇဂရယာတိစိတ်တိကိုယ်ရပြကတာယာတိစိတ်တိစေတသိကံဒုက္ခ ဒေါမနတပိသဝတိတိဆိုတာမင်းကပြောတော့ရတယ်ကုလဟကုလကကိုယ်ဝေသူမိမောသူဆိုတာပေါ့မင်းကအဲ့ဒါလေးကိုရှင်းမသွားရပါဘူးဒီမှာတွေ့တယ်ဆိုတာကတော့တွေ့နေတယ်သူကတွေ့နေတယ်ဟွန်း ကြောင်းရတစ်ခုကိုစဉ်းစားရလို့ရှိရင်တွေးပြီးတော့ဒီတော့တွေးပြီးဒီကဒီအာယုဒီကြောင်းရပေါ်မှာသုံးဖို့ဒီအာယုပေါ်မှာမပြတ်မသားဖြစ်တယ်ဆိုတော့အတိတ်ကိုမပြတ်မသားဘူးဘာရဲ့အတိအကျကိုဟမ်ရှင်းရှင်းလင်းလင်းမရှိဘူးဆိုရင်တော့ တိတိကျကျမဆုံးဖြတ်နိုင်ဘူးမဆုံးဖြတ်နိုင်ဘူးဆိုတဲ့အဓိပ္ပာယ်ရပါတယ်မဆုံးဖြတ်နိုင်ညာကဆုံးဖြတ်နေတာကိုညာမဟုတ်ဆိုလို့ရှိရင်တော့တိတိကျကျမဆုံးဖြတ်နိုင်ဘူးတွေ့ပြီဆိုလို့ရှိရင်မပြတ်မသားဖြစ်ရနေပြီးတော့မဆုံးဖြတ်နိုင်တဲ့အပိုင်းရောက်သွားတော့ပါဗျာအဲ့ဒါမှကိုယ်ဝေဆိုတဲ့စကားလည်းဖြစ်လို့တော့ဘယ်လိုဤတိုင်းဆက်နေပါလိမ့်မယ် စိုက်နေသွားလို့ရှိရင်ငင်းနိုင်တဲ့အတိတ်တွေရတာပါတွေ့ဝေငင်းနိုင်မိမောဆိုတဲ့အတိတ်တွေရတာပါမိမောဆိုတာကတတိကြီးကျင်းပြီးတော့နေတာပါတတိကြီးလှည့်ပြီးတော့နေတာပါတတိလှည့်ပြီးတော့နေတယ်ဆိုတာကတော့ဟိုစကားမပြောနိုင်တော့အောင် ဖြစ်ပြီးပေါ်ကြပฏิသစ္စာမျိုးရေရဲခြင်းလို့ပฏิသစ္စာမျိုးယောဂရတိဖြစ်ပြီးလို့ပฏิသစ္စာမျိုးဒီရက်တော့လို့ပฏิသစ္စာမျိုးဒီလိုအလေးမျိုးတော့မဟုတ်ပါဘူးသူကတော့မင်းတို့ပฏิသစ္စာဆိုတာကတော့ပฏิသစ္စာအမှန်မရတာပါပဲမှန်ရတဲ့သဘောပါပဲ မသိမချသဝေသဝါပေါ့လေဒီလိုဖြစ်သွားတဲ့သဘောသိချင်းသွားတဲ့သဘောမေ့လျော့တဲ့သဘောပတိကင်းပေါ်တဲ့သဘောပေါ်ဆတဲ့သဘောပေါ့မင်းရောက်ပြီးတော့နေတယ်ဆိုတော့အချိန်ကြာကြာပေါ့ဒီတတိကင်းပြီးတော့နေရတော့ဒါမျိုးပေါ့အဲ့ဒါမျိုးကိုပဲ မိမောတယ်လို့ဆိုရမှာပါပဲမိလျော့တယ်ဆိုတာမိလျော့တယ်ဆိုတာအမှန်မြရတာပေါ့မောဟကတော့တတိနဲ့ပတ်သက်တယ်ဆိုတော့တတိကျင်းပြီဆိုလို့ရှိရင်ခဏသူ့ဝေတဲ့သဘောနဲ့မိမောတဲ့သဘောနဲ့ဆိုအကြာကြီးရှိနေတော့တာပဲကွာအဲဒီလိုပုဂ္ဂိုလ်ကိုပါဠိလိုမူလဟတူဝိမိမောသော သူဝိမောသူတဲ့သူဝိမောနေမောဟဆိုတာကသူဝိမိမောသောသဘောသမုသူသူဝိမိမောခြင်းမကောင်းတာကြီးဆောင်ရှားပြီးတော့ကောင်းတာကြီးဆောင်ပွားရုံရာအတွက်ပေါ့လေဒီသူဝိမိမောတဲ့မောဟမပါရင်မပြီးဒီတော့မောဟနဲ့တွက်ရှိရတဲ့ နံပါတ်ဆိုင်ရာတရားတွေဟာမောဟပါပါမှဒီကလည်းတူတာမိမောတဲ့သဘောဖြစ်နေတာ။အဲဒါတူမိမောကြီးအကြောင်းဒီလိုလဲဆိုပါတယ်။သဘောကတော့တူမိမောရှင်းပါလားဒါပါပဲ။ဒီတူမိမောကြီးမောဟခေါ်ပါတယ်။ဒါတူဝင်နေတဲ့မိမောနေတဲ့ တတိလေးလေးနေတယ်ဆိုလို့ရှိရင်အကြာကြီးကိုတတိမရှိမထားဘူးလားအကြာကြီးအဲ့တော့ဒါရီအစကတည်းကရှိနေဆိုတော့မောဟရဲ့အဖြစ်ကြီးခံရတာပေါ့မောဟရဲ့အစွမ်းမှုခံရတာမောဟကိုမနှံ့နိုင်ဘူးမောဟကိုလက်ရောက်ရှုပ်ပေးရတာသူရှုပ်ပေးရတယ်ဆိုရင်သူ့လိုလိုက်ပြီးတော့သူကပဲတခါရဲ့အပေါ်ကြီးရပြီးတော့ မောဟကစိတ်ကောင်းလေးမှလည်းမရအကုန်လုံးဆွဲယူလူလူရပြီးတော့သွားလိုက်တာခုနမောဟမသိတဲ့ပုဂ္ဂိုလ်ကစိတ်ကောင်းဘာမှမစံတော့တခါတခါတော့စိတ်ကောင်းလေးတွေဖြစ်တာတော့ကြားရတော့ဖြစ်တတ်ပါတယ်ဒါနဲ့လဲပါအဲ့ဒီလိုဆိုလို့ရှိရင်စဉ်းစားကြည့်လို့ပေါ့သဘာဝတည်းရမတိမနောဆိုတာပေါ့စိတ်ကသူအထိတ်ရှိဘူးဆိုလို့ရှိရင်တော့ အောက်တန်းစားအရာတွေမှာအောက်တန်းစားကိစ္စတွေမှာစဉ်းစားတာဒီရလို့ကိုဒီရပတ်တဲ့ပုဂ္ဂိုလ်ရလို့မကျင်တော့ကြာတွေ့ပြီဆိုလို့ရှိရင်လည်းမကျင်တော့ဘူးလေပေါ့ဒီမှာစိတ်တဘာဝကိုကမကောင်းတဲ့ဆိုအပြောင်းလဲဆိုတာအဲဒီကမုန်းနေတာဒီခါကပမာဒဆိုလည်းဝင်လာတော့တာပဲဟွန်း ပမာဒဆိုတာမြန်မာလိုတော့မိလျော့ပေါ်ချတယ်လို့ဒီလိုလည်းပြန်ဆိုပါလားပฏิကျင့်ပေါ်တယ်ဆိုတော့ဒီလိုလည်းပြန်ဆိုပါလားပฏิကျင့်ဆိုလို့ရှိရင်သူမင်းဟောတဲ့သဘောဖြစ်တတ်ပါတော့သူမင်းဟောတဲ့ဆိုလို့ရှိရင်လည်းပฏิကျင့်ပေါ်တာပါပဲ အဲ့ဒါလို့ဆိုလို့ရှိရင်စိတ်ရှင်မှာဒီညမှုကိုရအောင်လို့အကာအကွယ်ရှိအောင်ဝိညာဉ်တစ်ခုမှာဘုံလောကဖွင့်ထားလို့ရှိဥဒ္ဓဝင်တော့မှာပဲအဆောက်မရှိဘူးဆိုလို့ရှိဥဒ္ဓဝင်တော့မှာပဲလူကောင်းလူဆိုးတွေဝင်တော့မှာပါပဲဆိုးရတာဘုမတော်ရှိတာပါပဲအဆောင်ရှိတာပြီးဆိုလို့ရှိအဆောင်အရှိဟိုဟာနဲ့ ဝင်မဲ့ပုဂ္ဂိုလ်ရဲ့ရွံ့နေတွန့်နေအသောကြောင့်ကောင်းပြီဆိုလို့ရှိရင်ဝင်ဝင်ရဖို့စိတ်မလွယ်တော့ဘူးသူစချင်းဒီလိုသူတို့တွေဆိုလို့ရှိရင်ဝင်ဝင်တော့ဝင်ဝင်ရဖို့စိတ်မလွယ်တော့ဘူးဒါကြောင့်ဝင်ဖို့အဲ့တော့တတိကကောင်းပြီဆိုလို့ရှိရင်တတိကောင်းသလားသူတို့သူတို့နဲ့တူရဲ့သမတ္တရာကစိတ်စိတ်စုံမုန်းဆိုးတဲ့ဒေါသ တူဝင်သိမ်းမောတဲ့မောဟမာနမနာလိုဘုံစတယ်ပေါ့ဒီလိုသူဆိုရပေါ့ဒီလိုသူသူနဲ့တူတဲ့တရားဆိုရပေါ့အဲ့ဒါကြီးဘုံမရဘူးအဲ့ဒါကြီးသိဆိုထားတာတော့အဲဒီကပြစ္စုပ္ပထာနာဆိုတာပေါ့အဲဒီကပြစ္စုပ္ပထာနာ ညံမှုကြီးကိလေသာတွေကိုကာကွယ်တဲ့တရားလို့ယောဂီဉာဏ်ထဲမှာရှင်းလာတယ်မကောင်းတဲ့ယောဂီကြောက်ကြတယ်မကတိရဲ့ဆက်နေတော့မကောင်းတဲ့စိတ်ကိုမဝင်ဘူးဆရာဒီလိုပြောတာဆရာမတည်ကြီးသွားနေတာပဲစိတ်ကိုကြီးနေတာပဲဒီလိုပြောတာဆရာဟုတ်တာပေါ့ အပိလပနာလက္ခဏာတတိတတိအမှတ်ရမှုတတိကြီးအပိလပနာလက္ခဏာဒီပေါ်မှာပူတော့ပေါ်သလိုဖော့လေးချလိုက်သလိုပေါ်တော့တော့ပေါ်ပြပြမဟုတ်ခဲနဲ့အာမနစ်ညုတ်ခြင်းလက္ခဏာရှိမနစ်ညုတ်ဘူးဆိုရင်အဲပေါ်တော့မပေါ်ခြင်းလက္ခဏာရှိတယ် ပေါ်ဆိုဒီစကားဆောင်းလိုက်လို့ရှိရင်မြင့်မြင့်ပေါ်တယ်ဆိုတော့တိတ်ပဲပေါ့ပေါ်လာတဲ့အာရုံကိုမလွတ်တမ်းမှလည်းကိုရတဲ့အားစိတ်သေးရယ်ဆောင်းရစိုက်သေးတယ်ဆိုလို့ရှိရင်ဒီအာရုံနဲ့တခါလေးစိတ်ကတန်းပြီးတော့စိုက်ပြီးတော့ညှို့ဝင်သွားတယ်ဖြစ်တာပဲတတိကိုယ်တိုင်လည်းအဲဒီညှို့ဝင်သွားတယ်သူနဲ့တွဲတဲ့အနတရားတွေကိုလည်းပဲသူကအဲဒီအာယုံလေးကို ညှက်လိုက်တယ်ညှက်ဝင်သွားတယ်အဲ့ဒီသဘောအာယုံပေါ်ကနစ်ဆိုင်ဝင်ပြီအဲ့ဒါကသူရဲ့ခြေပိုင်းမှာခြေသားကခြေအောက်ဆိုင်ဆိုတော့ဘုံဘုံကြီးအစလည်းငယ်ပေါ်တဲ့အာယုံပေါ်ဒီရှိခွက်ကလေးတက်အောင်လို့စံတော်အနေနဲ့ပေါ်ရွယ်စုမှုလည်းရှိရပါ ကိုယ်တိုင်းကိုယ်တိုင်းကြီးမှလည်းပဲစိတ်ကလေးရောက်သွားအောင်လည်းပဲအပူရခြင်းတွန်းအားလည်းရှိရတယ်ကိုရီးယားခေါ်တာအတော်လုံးလောက်ကြီးခေါ်တာပါကျေစည်းတဲ့သဘောကတော့တဲ့အောင်ပေါ့တဲ့အောင်လို့ကျေစည်းထားတာပါတခါတခါမှာဝိရိယကအားနဲ့နေလို့ရှိရင်ပေါ်တဲ့အောင်ကြီးမကြည့်ဘူးမရောက်ဘူးပေါ့သိပြီးတော့သန္တာကဆောလုံးတော့ ကုရကများနေကြလို့ရှိရင်လည်းပဲပေါ်တဲ့အာယုံကိုလွန်ပြီးတော့ကျော်ပြီးတော့ချော်သွားတယ်ပေါ့ချော်သွားနေတာပဲဒီတော့အဲ့ဒီလိုကြည့်အောင်ဆိုပြီးတော့အလောတော်ဖြစ်ဖို့ရပေါ့ချိန်လာတဲ့စုလေးရွယ်စုလေးရှိရတယ်ရေရုံသာရေထားပြီးတော့အမဆိုင်ဘူးဆိုလို့ရှိရင်လည်းအဲ့ဒီစီမရောက်ဘူးတက်လက်တရားလည်းရောက်လည်းရောက်အောင် အဲ့ဒါလိုဖြစ်ဖို့ရာအတွက်ရွယ်စည်းချက်နဲ့တွန်းအားပေါ့လေကိုယ်ရင်းတွန်းအားရောက်အောင်ဆုံးအဲ့ဒါသိလို့ပဲအဲ့ဒီချက်စိတ်ကြလက်ကြပေါ့လေသူအပွက်ကြဖြစ်သွားပြီဆိုလို့ရှိရင်ချက်ခဲဆိုအဲ့ဒီကတ်သွားတာပါအဲ့ဒီချိန်ကားတိုင်းအားစိတ်တဲ့အာရုံထဲမှာတတိကလေးရောတတိနဲ့တွဲပြီးတော့ဖြစ်နေတဲ့စိတ်ကလေးရောနစ်မြုပ်ဝင်သွားလို့ဖြစ်သွားတာပါ အဲ့ဒါအာယုံပေါ်ပဲနိစ္စဝင်ပြီးလို့ပြောကြတော့အဲ့ဒါကိုမှတ်နိုင်ရတယ်ဒီခိုက်တာမှာတော့ပေါ်တဲ့အာယုံနဲ့တဲ့ကိုပေါ်တဲ့အာယုံဆိုပြီးအများဆုံးစိတ်ရောက်သွားဖို့အရေးကြီးဆုံးပဲဆိုတာကိုအဲ့ဒီသဘောထားပြီးတော့လုပ်ရတာအဲ့ဒီသဘောထားလုပ်လို့ရှိရင်ထက်တဲ့တဏ္ဍာချိန်ပြီးတော့ထက်တဲ့တဏ္ဍာအာထုတ်တဲ့ဝိရိယအချိန်နဲ့ ဒီပေါ်တဲ့အာယုံဒီမှန်တဲ့အာယုံဒီပေါ်လို့ရှိမှတ်တဲ့စိတ်ကလေးတတိလေးပေါ်လို့ရှိမှတ်တဲ့စိတ်နဲ့နင်းမြုပ်ဝင်သွားတာအဲ့ဒါတတိရဲ့သဘောဝလက္ခဏာလားဒီထဲမှာကြောက်ကလေးကြည့်ချလိုက်တဲ့ခါကျတော့ကြာရမှာနင်းမြုပ်ဝင်သွားတယ်လို့ပေါ့လေးတဲ့ကရှိနေတော့ပေါ်လေးချလိုက်ပြီးပေါ်ဆိုင်ဆိုင်ပေါ်လို့ပေါ်လို့ဖြစ်သွားတော့ပါ ဒါရည်စည်းချက်လည်းမပါဘူးအထူးအားဖြင့်အားစိတ်မှုလည်းမပါဘူးဆိုရင်ပော့တော့တော့ဖြစ်ပြီပေါ့ပော့တော့တော့ဆိုလို့ရှိရင်ဒီလေပေါ်လေးကြည့်ထားတဲ့အခါမှာပုတ်ဆက်ချက်ကြီးဖြစ်သွားလို့အဲဒီလိုပဲအဲမှာကပုတ်ဆက်ချက်ကြီးအဲကောနာရည်စည်းချက်သာပါပါသည်အားစိတ်မှုသာပါပါသည်ဒီစိတ်စိတ်ကြတဲ့ချက်ဖြစ်ပါပြီဆိုလို့ရှိရင်ဒီတိုင်းမလွဲပါပဲ ဒီထဲဝင်သွားတာပဲအာယုဘောကရစ်ဆိုင်ဝင်ပြီးဟွန်းဒါတော့အတ္တမောတရတာဟွန်းသမောတသမောတဆိုတာကကြောက်သွားတယ်မျက်စိဖြတ်သွားတယ်ဆိုတဲ့အဓိပ္ပာယ်အခုချိန်သားကဆရာဆိုက်ပြီးတော့ပြေးနေတော့တတိကအာယုနဲ့မျက်စိမပြတ်တော့ဘူး ဒီစိတ်ကြတော့အဲ့ဒီမှန်တဲ့အာယုံမပြောက်တော့ကာတတိရဲ့ဒီရဲ့လှုပ်ဆောင်ချက်သမုဒ္ဒဆိုတာကကျောက်ွယ်သွားတယ်ကျောက်သွားတယ်ဒီဝင်းရည်ွယ်သွားတယ်ကျောက်သွားတယ်မျက်ခြေပြတ်သွားတယ်ဆိုတာဒီကြရတယ်အတောင်အတမုဒ္ဒဆိုတာအဲ့ဒီရဲ့ဆံရယ်ပဲမကျောက်ွယ်ဘူးမျက်ခြေမကျောက်ဘူး မြဲတမ်းချက်ကလေးချက်ကလေးမိအောင်မှတ်နေတယ်ဆိုတဲ့အဓိပ္ပာယ်ရတယ်။အဲဒါတတိယလုံဆောင်ချက်ပဲဆိုတော့ဖြစ်ဖြစ်တည်းမမေ့သေးဘူး။ပေါ်သမျှအာယုံအပြောက်မခံဘူးမျက်စိပြမခံဘူးဆိုတာပေါ့လေဆိုတော့အဲဒီတတိယမျိုးသိရရှိတယ်။အဲဒီလိုအာယုံနဲ့နေဝင်သွားတာတော့ အာယုံလည်းပဲမျက်စိကြအပြောက်မခံဘူးဆိုလို့ရှိရင်အချင်းညာသဘောကတော့ပေါ်လာတဲ့အာယုံနဲ့ရှိမှတ်တဲ့စိတ်နဲ့ရှိရှိနေတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ရှိရှိနေတယ်ဆိုတာဉာဏ်ချင်းဆိုင်ဆိုတဲ့အဓိပ္ပာယ်ရပါတယ်အတိမုသာဝသစ္ပဋ္ဌာနာဒီဘုခအတိမုခဆိုတာလူလျောက်လမ်းဆောင်ပါပေါ့ဒီဆုံးပြတဲ့အခါမှာ အချင်းချင်းရဲ့မျက်နှာပေါ်ရင်ရှင်ရင်တဲ့နေတယ်လို့နင်းချင်းဆိုင်ခေါ်ရတာကိုနင်းချင်းဆိုင်စာစကားနဲ့ဆိုလို့ရှိရင်ရှိရှိဟမ်သူမျက်နှာနဲ့ကိုယ်မျက်နှာတဲ့အဲ့ဒါနင်းချင်းဆိုင်အခုလည်းစိတ်တွေကတခါတည်းနင်းချင်းဆိုင်ဖြစ်နေတာအဲ့ဒါကိုအချင်းရလေးကြီးပေါ်တယ်ဟောငါအရင်လည်းမတူဘူးအခုမှရတာဟာဟောပေါ်ရအောင်လည်းရှိပါတဲ့စိတ်နေတာ ချက်တယ်ချက်တယ်တခါလဲတည့်နေတာပဲဒီလေးကမင်းချင်းဆိုင်ကြည့်လို့ပေါ့လေအလွတ်မရှိဘူးဆိုတာပေါ့ဖြစ်လာတယ်အဲ့ဒီရှင်းရည်တွေပေါ်လာတယ်ဆိုတော့အများနဲ့ဆိုရင်ဘာလို့စိတ်နဲ့မင်းချင်းဆိုင်ကြည့်တဲ့နေပြီဆိုလို့ရှိရင်စဉ်းစားကြည့်ပါဦးစဉ်းစားကြည့်ဘူးအဲ့ဒီတတိရဲ့ရှင်းရည်ပေါ်လာတယ်ဟောတတိလေးကအများဆုံးရှိတယ် ဒီရဲ့စိတ်ဆန္ဒသိရမှုဝင်ပါလားဆိုတော့ဒါလေးရှိနေတဲ့စိတ်ဆင်မှာဉာဏ်မှုကိုပြိတာမဝင်ဘူးတဲကောက်တတိယတဲကောက်ဒီကတော့မရောက်သူအဆောက်တော့တဲကောက်သူရှိတဲ့လုံခြုံနေတာဆိုတော့လည်းအာရိကတိစုပ္ပဌာနာဆိုတာပါစိတ်ကိုကိလေသာမှာ ကာကွယ်ဆောက်ရှောက်ထားလိုက်တယ်စိတ်ကိုကိလေသာမှာကာကွယ်ဆောက်ရှောက်တဲ့တရားကိလေသာမဝင်ရအောင်လို့ပိတ်ဆို့တဲ့တရားဆိုတော့ဒီလိုလည်းသိသွားတယ်သူလည်းရှိနေရင်ရမှုတွေဝင်လာသူကဆောက်ရှောက်ထားလို့ဆိုတာပါအဲ့လိုရှိနေတယ်ပေါ်လာတယ်ဆိုတာဒီတော့တတိကရက္ခသုံးခုအရက္ခကာဝေဆောက်ဆောက် ကောက်ွယ်ကောက်ပြီဆိုလို့ရှိရင်ဒီမှာပရိမောဝင်တော့ပိတ်ထုတ်ထားတယ်ရှိတယ်အာဝရဏပိတ်ထားတယ်ထုတ်ထားတယ်ဟုတ်တယ်အဲ့တော့ဆောက်ရှောက်အကာကွယ်အပိတ်စုကောင်းပြီဆိုလို့ရှိရင်စဉ်းစားကြည့်ပေါ့ခဏတတိပါတဲ့စိတ်ကလေးဟာချိန်ပြီးတော့အာဆိုင်မှလို့တတိကတ်တော်တဲ့တတိပါတဲ့စိတ်ကလေးဟာလာကနဲ့မလျော်ဘူး ဒေါသနဲ့လည်းမရောဘူးလုံချုံလို့ဂုတ်တိဆိုလုံလုံချုံချုံဖြစ်နေတယ်နောက်ဆက်ပြီးအလုံးလုံးချုံဖြစ်နေတော့လုံချုံပြီးဆိုလို့ရှိရင်တော့နောက်ဆက်ပြီးကလွတ်နေတယ်ဆိုတဲ့အတိတ်ပဲပေါ့မုတ်တိသုံးဖို့ဝိမုတ်တိပေါ့လေဒီခိုက်တာလေးမှာ ຢာကအချုပ်ချင်လည်းမခံရဘူးဒေါသအချုပ်ချင်လည်းမခံရဘူးနောက်တတိပညာတွေအသိပညာတွေဖြစ်လာပြီဆိုလို့ရှိရင်တော့တေဝေမိမောမပြတ်မသားတဲ့မောဟရဲ့အချုပ်ချင်လည်းမခံရတော့ရှင်းသွားတော့မမီအာယုန်ကြီးကပါတယ်ဆိုတာပေါ့လေတွေးဝေးတယ်ဆိုတော့တွေးကြည့်တာပေါ့လေမဆုံးပြနိုင်တာမရှိတော့ဘူးတိကျတယ်ဆိုဆုံးဖြတ်ချက်ချတယ်ရှင်းသွားတော့ တွေးတဲ့သဘောမိမ့်မောက်တဲ့သဘောမရှိဘူး။နေနေတာငြိမ်နေတာလည်းမရှိတော့ဘူး။အဲဒီမှာကိုယ်ကိုယ်ကြီးသင်ပြီးတော့အတိညာရောက်အတိညာရောက်လာတဲ့အခါကျတော့ကိုယ်ကိုယ်ကြီးသင်တော့တာပဲ။နောက်တတိပိတ်ရေးကြည့်တယ်။ပြီးတော့တွေးဝေးရဆိုတာအမှားတော့တတိကြီးခင်းနေတာပါပဲ။အတိမရှိလို့ပါပဲ။တတိခင်းနေလေ တူဝိမောမှုများနေပြီးတတိထားရင်နည်းနည်းတတိထားရင်တူဝိမောမှုနည်းနည်းရော့တယ်စိတ်ရှင်မှာတတိဝင်လာပြီဆိုလို့ရှိရင်သမသားလောက်စိတ်ရှင်မှာတတိဝင်လာလို့ရှိရင်သမသားလောက်တူမိမောတဲ့သဘောအဲဒါရော့သွားတာတဝက်လောက်ဝင်လာပြီဆိုရင်တဝက်လောက်မိမောတဲ့သဘောသင်သွားတာ တခြားမှာ၄ကျောင်းမှာဆိုလို့ရှိရင်၃ကျောင်းဝင်လာပြီဆိုလို့ရှိရင်၃ကျောင်းမောဟလည်းရောက်သွားတာအပြည့်ဝလဝင်လာပြီဆိုလို့ရှိရင်အထူးပြောစရာမရှိတော့ဘူးရှင်းလို့လင်းလို့တတိလေးတလည်းမရှိဘူးအချိန်ကြာကြီးလေးနေတော့လည်းမရှိတော့ကိုတော့အချိန်ကြာကြီးလေးကြရတာမပြောနေတာတူဝေမိမော ဒီနေ့ဒီနေ့လာဆိုတာမရှိတော့ဘူးအဲ့ဒါဒီဘဝကြီးရှင်းတော့တယ်ဆက်ရှင်းတော့တယ်အဲ့ဒီတန်ရှင်းတော့လို့ရှိရင်စဉ်းစားဖို့သူတန်ရှင်းရဆိုစဉ်းစားဖို့အဲ့ဒီအထိုက်ကလေးမှာအဲ့ဒီစိတ်လေးစက်ကစက်ကရှိနေတဲ့အထိုက်ကလေးမှာပတိလွတ်လို့ကိုယ်မိမ့်မောပြီးတော့ပေါ့လေ မရှင်းမလင်းမပြတ်မသားဖြစ်သွားတဲ့အခါမျိုးမှာခါမျိုးလိုပေါ့လေ။ຢာကဝင်ပြီးတော့စိတ်ဆုံးရှားတာမျိုးရှိနိုင်မှာမလား။ဟင်ຢာကနဲ့ဆုံးရှားမှုပြင်ပြီးတော့ငြိမ်သွားတာငြိမ်ချတာ။ပြီးတော့ဒေါသနဲ့ဆုံးရှားမှုလည်းရှိနိုင်မှာမလား။စိတ်ရဲ့စိတ်ဆုံးမှုလည်းရှိနိုင်မှာမလား။အဲငြိမ်ချတာလား။ တိတိကျကျပြတ်ပြတ်ကသိနေပြီလေမဖောင်းလာလေးဖိုင်းလေးဖောင်းလာလေးကတောက်တာပြင်းတာလောက်တာဆိုပြည့်စုံတာသိနေရှင်းနေတွေ့တာမရှိဘူးမင်းမောတာမရှိဘူးတတိယတစ်ခါလည်းတတ်ချနေတော့တာဒီမှာလည်းခုကလည်းစိုက်ကြသွားပြီသမာဓိကလည်းပြည့်သွားပြီရှင်းနေပြီဘာမှတွေ့ကြမင်းမောကြသိတတိကနာမရှိပါဘူးကွာမေ့ပြောနေတာလည်းမရှိတော့ဘူး ဖြစ်နေတာဖြစ်နေတော့ခုနတိုးမိမဝင်ပြီးတော့မောဟနဲ့ညှိနေတာလည်းမရှိတော့ဘူးညှိနေတယ်အဲဒါတန်တိခေါ်တာပဲတန်တိဆိုတာကဆုတ်ချောင်းခြင်းလေးငြိမ်သက်တာတဏှိငြိမ်တာကုဝတနာခိုက်တာကလည်းငြိမ်သက်တယ်လို့ဆိုအောင်ပါဘူးငြိမ်နေရွယ်ဆုံးလိုက်တာပါပဲဒါတရင်က အဲဒီငါတန်တိခေါ်တယ်ဒီကတော့စိတ်ဆန္ဒတန်တိတော့မဟုတ်သေးဘူးဒီငါတန်တိဒီအားဆိုင်ပြီးတော့ချိန်ပြီးတော့အားဆိုင်ပြီးတော့ပတ်လို့ရှိအောင်လို့မှစိတ်ကလေးတတ်တော်တဲ့အခိုက်အတန့်လေးမှာပေါ့လေအတိညာလေးလည်းဖြစ်သွားပြီဆိုလို့ရှိရင်တည်ငါဆိုတာပေါ့လေခဏစိတ်သွမ်းအားကြီးပါတဲ့စိတ်အစုစိတ်ပိုင်းတစ်ခုလည်းပေါ့လေ အဲ့ဒါမရှိဘူးဆိုလို့ရှိရင်ဖြစ်ခွင့်ရှိတဲ့အခြားအဝိတ္တစိတ်အပိုင်းတစ်ခုနာတစ်ခုပေါ့။ကျင်းသွားတာ။ဒီကပါလာလို့ခေါ်ပါတယ်။အဲ့ဒီကပါလာရင်းသွားတယ်။ဒီကသတိလို့ခေါ်တယ်။ဒီကသာမင်းထိုက်တဲ့ရင်းသွားတာ။ရင်းချသွားတာ။ရင်းသွားတာဒီလိုလဲချုပ်နေပါတယ်ဒီကတော့။အဲ့ဒါသတိ။အဲ့တော့ဒီကျန်တာမရှိဘဲနဲ့ရင်းရင်းတက်တက်နေနေဆိုလို့ရှိရင် သိချမ်းတာပေါ့ဒါအဲ့ဒီအေချမ်းကူမျိုးဟာဟာချမ်းသာခြင်းအကြောင်းပါချမ်းသာဆိုတာကာမဂုဏ်ချမ်းသာလို့မဟုတ်ဘူးတရားနဲ့ပတ်သက်ချမ်းသာပေါ့အဲ့ဒီချမ်းသာမျိုးအဲ့ဒီချမ်းသာမျိုးရခြင်းအကြောင်းပဲဆိုတော့ဒီတော့ကာမဂုဏ်ချမ်းသာတဲ့အဆောင်များဆိုတာတဲ့ပုဂ္ဂိုလ်ကြီးအတားရလို့တဲ့ပုဂ္ဂိုလ်ကြီးဟာပါရည်ရှိတယ် ပါရေးကြည့်တယ်ရာဂနဲ့လှူရှားဖို့သောတာနဲ့လှူရှားဖို့မောနဲ့လှူရှားဒီကဲမှုအရေးကြီးတယ်ချိန်ကတစ်ချိန်ကခိုက်တာခိုက်တာမြင်တဲ့ကိုအရေးကြီးတယ်ဒီကဲဆိုတာကအထုတ်ဆိုတာလွတ်လောက်လွတ်လွတ်မှမြင်တဲ့ထုတ်ဆိုတာလွတ်တယ်ဆိုတာလုံခြုံမှလုံခြုံတယ်ဆိုတာလည်းပဲအပိတ်ဆိုအဓာရှိအနောက်ရအပိတ်ဆိုအဓာရှိကာကွယ်ပြီးတော့ပိတ်နိုင်ဖို့ဆိုမှ ကအဆက်ဆက်ဆက်ဆက်ရှိနေရရှိဒီတော့တကယ်ချင်းဓမ္မရတိတရားနဲ့ကြုံတွေ့တဲ့ပုဂ္ဂိုလ်ကတရားချမ်းသာကိုရလို့တဲ့ပုဂ္ဂိုလ်ဟာအရေးကြီးတာတော့ဒီရဲ့စိတ်ရှိဖြစ်တိုင်းဖြစ်တိုင်းမှာဇာတောတာမောဟမလိရှားလို့ရေချက်ကိုလိုတယ်ဆိုတာပေါ့လေဒီတဲ့ဘုရားကသူရဲ့အချုပ်ချက်ကလွတ်ဖို့လိုတယ် အချုပ်ကျကလို့ဟုတ်ဆိုတာလည်းပဲလုံလုံချုံချုံတို့လုံလုံချုံဖြစ်ဖို့လိုတယ်လုံလုံချုံချုံဖြစ်ဖို့ဆိုတာကတားနိုင်ရှိနိုင်ပိတ်နိုင်ဆိုနေသဝယ်နေမှာဖြစ်မယ်သဝယ်ဒီမှာသွားပြီးတော့ချုံချုံဆက်ပေါ်လို့အဲဒီလိုရလို့ရတယ်စာရဲလက်ဒီတိုင်းဆိုထားတာလည်းပဲမှာဒါမလို့ယောဂီတွေကိုယောဂီအလုပ်ဟာကိုယ်ရဲ့ဆိုင်ပြီးတော့လည်းပေါ်ရင်ရှိတယ် ရှိပြီးအားဆိုင်ပြီးမှန်တယ်ကိုပဲဒါလည်းသူပဲရှိရဲ့လို့ဆိုပါတယ်ဒီလိုလုပ်နေရတာပါပဲဒီလိုလုပ်နေရလို့ရှိရင်ပိုင်နိုင်စွာရှိနေတဲ့အာယုံပေါ်လာတဲ့အာယုံကိုချိန်ပြီးတော့အားဆိုင်မှလည်းရဲမှာရှိမှတ်တဲ့စိတ်ကလေးကလေးကလေးကနည်းနည်းဝင်သွားပြီဆိုလို့ရှိရင်မမေ့တော့ဘူးပေါ့ ဒီအာယုံကိုမျက်စိမပြတ်တော့မျက်စိမျက်စိမပြတ်တော့ဘူးပေါ့မျက်စိပြတ်ပြီးအာယုံမျက်စိနဲ့တဲ့သွားတာဆက်ပါပြီးအရေးကြီးတဲ့ခြင်းသွားတယ်ဒီကြည့်တဲ့ခြင်းနဲ့ဆိုတန်ရှင်းသွားပြီးခြေရင်သွားတယ်တဏှာကမှမလို့အာယုံပါလဲဆိုတာလေတူခြင်းမရှိပဲနဲ့အတိအကျဆုံးဖြတ်ချက်ချနိုင်သွားတယ်ခုနပြောခုနပြောကြတာပါလေတူရယ်ဆိုတာကမပြတ်မသားဖြစ်တယ်တူရယ်ဆိုမပြတ်မသားဖြစ်တယ် မရှိမနဲ့ဖြစ်တယ်ဆိုတော့ပြတ်သားသွားတယ်ကျောင်းနဲ့ကျိုးကြည့်တဲ့အခါမှာဒါအကြောင်းဒါအကျိုးဆိုတော့ပြီးသွားတယ်တိတ်တိတ်ကလေးကြီးစိတ်ကလေးကိုရိတ်ကလေးကြောင့်အခုဖြစ်အခုဖြစ်တော့အခုပြတ်သွားတာခုဖြစ်ရှိတော့ခုပြတ်သွားတာဘာလို့ဖြစ်သွားတာလဲချက်ချင်းချက်ချင်းတကယ်တော့ကြောက်ကြတယ်ဒါလည်းဖြစ်လာတာရှင်းလာတာအဆိုင်နဲ့ဆိုင်တဲ့တကယ်တရားချိန်ပြီးတော့အားစိတ်မှတ်နိုင်တယ်လို့ ဆွေးနွေးကရှိမိအောင်မှာသိကလေးစိတ်ချလိုက်စိတ်ချလိုက်ဒီတိုင်းဖြစ်တော့သိရသိရလေးဖြစ်တော့အဲ့ဒီလိုဆိုလို့ရှိရင်ခုနမောဟဆိုတာဖြစ်ပါတော့မလားကျိုးဝေးတဲ့သဘောဒီမိမ့်မောတဲ့သဘောရှိပါတော့မလားဟောပြင်သွားပြီအဲ့ဒီကျင့်တဲ့ပုဂ္ဂိုလ်ဘယ်လိုခေါ်မလဲ မကင်းရဲ့မူလတေဝေမိမောသူခေါ်တာကိုရှင်းလို့ရှိရင်အမူလပေါ့မတေဝေသူမမိမောရှင်းနေကိုရှင်းတော့တော့ဒီလိုရှိတယ်ဖြစ်သွားတာဒါကြောင့်ဆိုလို့ရှိရင်ဒီသမှုရသမှုခံရတော့မောရအဆောင်မှုလည်းမခံရတော့ဘူးမောအဆောင်မှုခံရဆိုမောရတိုက်ခိုက်လိသွားတာကြီးလဲစိတ်ကိုလိသွားတာမျိုးလည်းရှိတော့တန်ရှင်းတဲ့စိတ်ကြီးချမ်းနေတယ်မောကအကုန်လုံးဆွဲယူသွားလို့ရှိရင်မတန်ရှင်းတဲ့စိတ်ကြီးချမ်းနေတော့ တွေ့ဝေတွေ့ဝေတွေ့ဝေတွေ့ဝေပေါ့အားကြီးတွေ့မှအများကြီးတွေ့ရင်တော့ငြင်းငြင်းမောတဲ့စိတ်ကြီးနဲ့အချိန်ကုန်တာတတိစင်းတဲ့စိတ်ကြီးနဲ့အချိန်ကုန်လာတာတတိလက်တဲ့စိတ်ကြီးနဲ့အချိန်ကုန်လာတာအဲ့ဒါမေ့ရောဆိုတာပေါ့အဲ့ဒါမေ့ရောဆိုတာပေါ့ဒီရောတော့ရှိတော့ဒီကောဘကိုစဉ်းစားကြည့်ပေါ့တရားနဲ့မြောက်ခင်ကအဲ့ဒီလိုမေ့ရောရနေတာလေဘယ်လောက်ကြာကြာရှိနေတယ်လဲဆိုတာပါဘယ်လောက်ကြာကြာရှိနေတယ်ခင်ဗျာ အဲ့လိုဒီရှိနေလို့ရှိရယ်ခုနကိုပြင်မဖို့ရလည်းပဲအားစိတ်ပါတော့လားဟမ်ကိုရှင်ရဖို့သူများရှင်ရဖို့ရလည်းအားစိတ်ပါတော့မလားဒီနေ့ဆိုတော့ရှင်ရဖို့ရလည်းပဲဆုံဆုံတော်ပါတော့မလားဒီတော့စိတ်ရှင်ရမှုရောစိတ်နှလုံးမတရားမှုဆိုတာလည်းရှင်းနေပါတော့မလားဒီဖြစ်နိုင်ဘူးလား မရှိနိုင်ဘူးဆိုလို့ကျဟိုဘက်ကလည်းပဲအဲကိုကျိုးကိုရှိသွားလည်းပဲအဲဒီစိတ်တရားတွေပေါ့ဒီစားကြည့်တဲ့ရှိကြည့်တဲ့လောကကြီးတွေအဲ့ဒါတွေကသိကြမှာတော့နော်အဲ့ဒီဆန့်ကျင်နေကောင်းတဲ့ကုလို့စိတ်ကအပြည့်ဝတွေကအဲ့ဒါတွေကရောက်လာတာပဲကောင်းတဲ့ကုလို့စိတ်ကုလို့စိတ်ကအပြည့်ဝတွေဖြစ်ပြီဆိုလို့ရှိရင်ဒီရဲ့အကျိုးစီးပွားလည်းပဲဟုတ်တိုင်းမှာဆိုနားလည်လာပြီဒီလိုအကျိုးစီးပွားလည်းဟုတ်တိုင်းမှာဆိုနားလည်လာပြီဒီလိုအကျိုးစီးပွားလည်းဟုတ်တိုင်းမှာဆိုနားလည်လာရှင်းလာတယ် ကောင်းရှင်းလာပြီပေါ့ဒီဝတ္တနာဉာဏ်ကြီးကျက်ကိုစိတ်ကုံသွားပြီဆိုလို့ရှိရင်တော့အထူးပြည့်စုံရှိတော့ဒီတော့ကိုယ်ဝင်မိမောသူမဖြစ်ရအောင်မလုပ်နဲ့ကိုယ်ဝင်မိမောမှုအပြမတာမောဟကိုဟုတ်တယ်ဖြစ်ခွင့်ရအောင်ဒါနဲ့တာဝန်ဟင် မရှိလေမရှိလေကြည့်လေဝင်ဆိုတာပေါ့အဲ့တော့ကြည့်လေဆိုတာကနာရာဇာကခေါ်တဲ့လောဘကိလေသာလည်းဝင်နေတယ်လေမကြာလေးကြည့်တော့လို့ရှိနေမှုပေါ့မကျေနပ်တယ်လည်းတွေ့ရဆိုလို့ရှိရင်မကျေနပ်ဘူးစိတ်ကြိုစိတ်ကြိုမုန်းလုံးဘူးပေါ့ခုနအာယုံကိုပိုင်နိုင်စွာမမှန်ဘူးဆိုလို့ရှိရင်တော့အဲဒီလိုတူတဲ့သဘောမပြတ်တဲ့သဘောမောဟရှိပြီပေါ့ခြားခြားကိလေသာတွေလည်းကြောင်းအားလို့ဖြစ်တော်မှာပါ ဒါမရှိရင်မရှိလေကြည့်လေဝင်ရှိလေရှိလေဟမ်ကြည့်လေရှင်ပေါ့ရှားပဲလို့ပါဘယ်လိုလဲလွယ်တယ်မလားဒါတနည်းတနည်းကြွက်ကြည့်ပါမယ်ဒီလိုလုံးဝအိပ်ရတဲ့ချိန်ခံထားပြီးတဲ့တနက်ချိန်မှာတော့ရဆံမြောက်ရဖို့လူရလုံးမှာဒီတော့လက်ရှိကြောင့်ဒီကိုယ်ရတာဆန်းတဲ့ကဆောင်းတဲ့ကငဲတဲ့ကကြွားတဲ့ကလမ်းတဲ့ကခြားတဲ့က စားရတဲ့ကဟိုစားရဝတ်တဲ့ကပြင်ဝတ်တဲ့ကရေဝတ်ချိုးတဲ့ကမျက်နှာပြည့်တဲ့ကစသည်ပေါ့။ဒါလည်းကကိုယ်ရဲ့စိုက်ပြီးတော့ပေါ့လေ။လည်းရင်ပေါ်တဲ့ရှိခွဲအာရုံနဲ့မလက်ဆက်ကပေါ်တဲ့အာရုံနဲ့တက်အောင်လို့ရေသူးမှလည်းပဲစက်ကနဲ့ရှိနေပြီ။စက်ကနဲ့ရှိနိုင်အောင်လည်းပဲအားဆိုင်မှုနဲ့ရှိနေပြီ။တော့လက်ကျင်တာတွေရလာတဲ့ခါကျတော့တက်တယ်ပြီးတော့အာယုကြီးကတ်ကတ်ရောက်နေပြီဆိုရင် ပฏิလိတ္တာယောဟုတ်ရဲ့ရှင်းပါ့မလားတတိပလိကမိမောတာမျိုးလည်းရှင်းနေပါ့မလားတိုးရတာမျိုးလည်းရှင်းနေပါတော့မလားရှင်းရတာပဲရှင်းရတာသာပฏิကျင်းလို့ရှိရင်တော့မောဟကတော့အပြည့်ပဲသမဏတတိကျင်းလို့ရှိရင်သမဏအချိန်ပေါင်း60ဟုတ်သောနေနေရရိုင်းနေရအရမဏတူဝဲနေတယ် မင်းရောနေတာပါဟာနာမည်ဆိုအချိန်ကောင်း300မင်းရောနေတာပဲသူဝင်မင်းရောနေတာဟမ်တနည်းဆို3600နိုင်ပေါင်းများစွာဆိုရင်3600 3600ဒီတည်းမှာဆိုရင်14နိုင်နဲ့တွက်လိုက်ပြီဘယ်လောက်ရှိလဲဆိုတာတွက်ကြည့်တော့ဒီကနေလရကနေပြီးတော့ဘာလို့ဆိုနှစ်ဘယ်လောက်များခွင့်ပြုလို့တွေ့ဟဲ့တော့ ရေးမောပြီးတော့ပေါ့လေသူဝေတဲ့ကမိမ့်မခဲ့တာပေါ့ဘိုးဘွားကြီးချက်ွက်လို့ရှိရင်ဘာလို့မရဘူးလဲမသိဘူးဟင်မောရတဲ့ခါကျဖုံးပူထားရင်တော့မတက်တာဘူးတော့ဒီအဲ့ဒါကြီးသိကြည့်ရမယ်မရှိရင်မရှိသေးကြည့်လို့ဝင်ဆက်ရှင်ကလေးကပိုလေးနဲ့လုံးနဲ့အောင်နော် မရှိတော့ရှိတယ်မှာပြည့်နေတာဝင်လာပဲဆိုတော့စိတ်ကဘာမှမရှိနေစိတ်ကမကြိုက်တော့စိတ်ကတိတ်ချော်ပြီးတော့မတော်တဲ့ဒီကိုရောက်တာတော့သဘကုံအာယုန်ကြီးဆံပြီးတော့တာဆောင်းလာရင်ကြီးကြီးကြားရင်လာရင်စားရင်လာပါမယ်ဒါတွေအတွက်အဲစိတ်ဥပ္ပိရေအကြည့်စီစိတ်ကဥပ္ပိတော့တာဒီမဆရာကြီးတွေ့ပြီးဆိုလို့ရှိရင်တက်ရှင်တက်ရှင်ဥပ္ပိရဲ့ ကြံစီကြံစိုးတွေပေါ့သူများဒုက္ခပေးလို့လည်းကြပါလာဘူးတဲ့စိတ်ကတိတ်ခေါ်လာပြီးဒီခုတော့ဖြစ်အများအားဖြင့်ကာမဘုံလားဆိုတော့ကောင်းတာတွေညီကြနာစာထိတိဝေရအတွက်အဲ့ဒါတွေပဲအကျဉ်းကြီးရတာပါပဲကာမဘုဒ္ဓကြီးရကာမဘုဒ္ဓဖြစ်တော့သာဝတ္တကုလို့လို့ရှိရင်စိတ်ကလျော်ရဲသွားတော့အပြင်းဝင်လာတယ်စိတ်ဆက်ကောင်းတဲ့ကိုတိစ္ဆာကအပြင်းဝင်လာတယ်ဟုတ်လား အတင်းဝင်လာပြီးတော့အဲ့ဒီအတင်းကဖြစ်လာပြီဆိုလို့ရှိရင်တခြားပြိတ္တိတာတွေကိုလည်းသူကဆွဲခေါ်တာပဲ။ပါပြီပေါ့။တတိတိတိဆိုရင်ဘာဖြစ်မလဲ။တတိတိတိဆိုလို့ရှိရင်ဘာဖြစ်နိုင်လဲ။တတိရှိပါမှာရှောင်ရှားခြင်းနဲ့ရာရင်ရှောင်ရှားဖို့မလေးချင်းမပြတ်ခွင့်မှာမလားလို့ တတိရှိပါမှဆောက်ပွားလိုက်လာခြင်းတဲ့အရာတွေကိုဆောက်ပွားလိုက်လာဖို့ရအတွက်မလိမ့်နှင့်မပြတ်ခွင့်ဘူးလားတတိမဲ့ကြီးဆိုလို့ရှိရင်တော့ဆောက်တဲ့နဲ့ချက်တဲ့ဆောင်းမှုရအတွက်လိမ့်နှင့်ပြတ်ခွင့်သွားပြီဆောက်ပွားလိုက်လာခြင်းတဲ့အရာကိုလည်းဆောက်ပွားလိုက်လာဖို့ရအတွက်လိမ့်နှင့်ပြတ်ခွင့်သွားပြီဆောက်တဲ့ရာတွေဆောက်ရှားကိုလိမ့်နှင့်ပြတ်ခွင့်ပြီဆိုလို့ရှိရင်အကျိုးမဲ့ဖြစ်ဖို့ပါ ဆောက်ပွားလိုက်တာသိတဲ့ຢာတွေဆောက်ပွားလိုက်တာဝိရာအတွက်လင်းရင်းပြီဆိုလို့ရှိရင်အကျိုးမရဘူးပေါ့အကျိုးမဲ့အကျိုးမရဟုတ်လားလားအဲအကျိုးမဲ့အကျိုးမရအကျိုးမဲ့အကျိုးမရအဲဒီလိုအကျိုးမဲ့အကျိုးမရတယ်တတိလေးလို့ဘုန်းကြီးတို့ဘုရားဒီဘုရားပဲဆက်ကြည့်ကိုဘယ်လောက်ရှိလဲဆိုတော့ဆက်ကြည့်ပါတတိလေးကြီးပဲနေတာသိချောက်ဆက်ကောင်းတယ်အဲ့ကြောက်ဆက်ကောင်းတယ် ပတိလက်လို့ဆောင်စားတဲ့ဒီစိတ်တရားကိုမဆောင်ဘဲနဲ့ရှုလို့မိတာလေဆောင်စားတဲ့ဒီစိတ်တရားတွေကိုအဲဒီလိုဆောင်စားဖို့ရာအတွက်နေရှင်ပြက်ကဆောင်ပေါ်လိုက်တာဒီနေ့ရာတွေကိုဆောင်ပေါ်လိုက်တာပေါ့နေရှင်ပြက်ကလေရာကြီးတယ်မှာအကျမ်းစာဖြစ်တယ်ဒီတော့ ကာမဂုဏ်အာယုဘုံမှာချိုးကြရမယ်အစားမချိုးကြမယ်နဲ့အဲဒီဘုံမှာရှိလို့ကြပြန်ထားတာလေဒီလိုမလားတရားကရောမတရားကရောအကုန်လုံးစုံလို့ပေါ်လေဒီမှာအခုတော့ခွင့်တင်လို့တရားကြီးအားထုတ်ပြန်ပြီဆိုလို့ရှိရင်လည်းပဲစိတ်ကောင်းကောင်းကောင်းလေးကိုဖြစ်ဖို့ရပါလို့စိတ်ကပုံပြီးအပြည့်အစုံကျိုးရအတွက်အလုပ်လုပ်ပြန်လို့ရှိရင်လည်းပဲမယုံမသိလောက်တာတော့ကျုံနဲ့ထိုင်ကျုံနဲ့ကဘုံနဲ့ခွေးစားလုပ်စားစားပြီးလုပ်လိုက်တာပဲဒါကြရတဲ့အများကြီး သမနဲ့တမမရှိတတ်ကြတဲ့မတ်တဲ့ကလည်းဖားလိုက်ရေးတဲ့ကလည်းရေးလိုက်ကျွေးတဲ့ကလည်းကျွေးလိုက်ပေါ့ဟုတ်တယ်မလားစကားပြောတဲ့ကလည်းပြောလိုက်ဆိုတော့ကျန်သားရနာပြီးတော့ဖြစ်တာပေါ့ရပြီပဲဒါကြီးကစိတ်ပွေးတယ်ပฏิလူကိုလေးတွေကလည်းရယူတယ်လူကြီးချက်ကတော့အများကြီးရှိပါတယ်ခင်ဗျာစကားကြီးကဘောဘောမရသွားပါတယ်ဒီတော့အဲ့ဒီလိုမဖြစ်အောင်ဆိုပြီးတော့ ဖုံးပွေကသာပေါ်တိုင်းအာရုံသိပွက်ကြီးကသာပေါ်တိုင်းအာရုံဒါရက်ကြီးအစင်းလေးတောက်နေတယ်လို့ပေါ့ဟိုကပေါ်လာတဲ့တရားရှိမှတ်တာလို့ခွင်ကြက်ပြဲပြီးတော့အဲ့ဒီထက်ထဲထက်ကလေးရောက်နေတာစိတ်ကားတိုင်းဝိရိယလည်းရှိပြီစိတ်အားဆိုင်အပူကြီးအားတိုက်တဲ့လုံးဝဝိရိယစိတ်ရှင်းရှင်းလင်းလင်းပေါ့လေဖြစ်သွားတယ်ဒီအင်အားကြီးတိုးလာတယ် ဆောင်းကြကောင်းတယ်နောက်အသေးလေးတွေဖြစ်လာတဲ့အခါကျတော့အော်ဟိုတုန်းကဒီတရားတွေဒီလိုအထုတ်လို့ရှိရင်တော့ဆရာသမားကြီးခံရပါလို့အဲဒီသိကြည့်ရတာကိုယ်တိုင်တော့ကြည့်တာမဟုတ်ဘူးအခုတော့ကိုယ်တိုင်ကြည့်လာတဲ့အခါကျတော့တက်ဟုတ်ပါလားဆိုတော့ကိုယ်တိုင်ကြည့်ကြည့်ပြီဆိုလို့ရှိရင်သင်ပြီးတဲ့မြင်ပြီးဖြစ်လာပြီဆိုလို့ရှိရင်ဟုတ်ပါလားဆိုတော့လက်ခံရတယ် ယုံကြည်လာတယ်အတည်ပြုလာတယ်သတ္တတရားလည်းအားကောင်းလာတယ်အထင်နဲ့ဖြစ်ပေါ်တဲ့သတ္တတရားမျိုးကတော့သိအားမကောင်းဘူးအမြင်နဲ့ဖြစ်ပေါ်လာတဲ့သတ္တတရားမှအားကောင်းတာကိုယ်လက်တွေ့အမြင်ရှိလာမှဟောဟောတော့ဆရာသမားကြီးပြောတာတဟုတ်ပါလားငါကိုယ်လေးဖြစ်နေပြီဆိုပြီးတော့အဲ့ဒါမှယဉ်ကျေးလာတယ်လက်ခံလာတယ်အတည်ပြုလာတယ်နောက်တကယ်အသိဉာဏ်နဲ့ရောက်သွားတဲ့ခါကျတော့ ဟုတ်ပြီဆိုပြီးတော့ပေါ့လေဆုံးဖြတ်ချက်ချတော့တာအဲဒီဆုံးဖြတ်ချက်ချနေလို့တဲ့အရှိပေါ့လေတတိအင်အားတွေကကောင်းသွားပြီအဲဒီလိုတတိအင်အားကြီးကောင်းသွားပြီဆိုလို့ရှိရင်လည်းဝိရိယအားလည်းကောင်းသွားပြီဆိုတော့တွေ့ရပေါ့တတိယသမာဓိယပညာအားဒါတွေလည်းအထူးပြောစရာမရှိတော့ဘူးအဲထူးခြားတာကတော့မှလေးတော်တော်လေးကောင်းလာပြီဆိုရင်ဘုံဘဆဆဖြစ်ပါဘူးပဲတတိ ကျင်းမှာကိုပဲရင်းနိုင်ပြီးတော့မိမောသွားမှာကိုပဲအဲ့ဒီဟာကိုမသိတော့အဲ့ဒါမလိုလားတော့အမှတ်တော့သွားမှာကိုပဲမလိုလားတော့အမှတ်လွတ်တာကိုပဲတကယ်ရန်တည်ကြီးလို့ထင်မှတ်ပြီးတော့ပေါ့လေယောနာရှက်ယောနာမတ်ဒီတလူတဲ့လွတ်နေပြီးဆိုစိတ္တာကြီးဝင်လာမှာကိုလည်းကြောက်ယောနာအဲ့ဒီအာသိကောင်းတဲ့အာ ဒီအားဝင်လာပြီဆိုလို့ရှိရင်ဒီယောဂီဟာစိတ်ကိုပြစ်စိတ်တော့တာအရှိန်ပြစ်စိတ်တဲ့အချိန်ကလည်းကောင်းလာတာဝိရိယအားကောင်းလာတာဝိရိယကောင်းတော့တတိယသမာဓိအားတွေနဲ့ပညာတွေနဲ့ကောင်းလာတာမတ်ဒီခုနကဆက်နေတော့ညံညံတရားရတော့တော့ဘာဖြစ်လို့လဲအမတ်လို့မှမကလေးတို့ကြီးကကိလေသာတွေဝင်လာမှာကိုရှင်လို့ဆက်လို့ညွန်လို့ညွန်လို့ အဲ့ဒီအားဟာယောဂီအတွက်သိကောင်းတာမရှိသေးရင်သာပဲမြတ်မိုးရတာလို့ရင်ကိလေသာဝင်တတ်တယ်ကိလေသာတွေကညဉ့်ညမ်းတာညဉ့်ညမ်းတာတွေကမကောင်းဘူးကြွကြရတယ်ဆိုတာပေါ့ညွန့်ကြရတယ်ဆိုတာပေါ့အဲ့ဒီလိုလည်းသိရှိထားတယ်တကယ်ကောင်းတာကတော့အမတ်ကြီးကောင်းလို့တော်တော်လေးဖြစ်ပြီးရောက်ရောက်ပေါ့လေကိုယ်မတရားရတာလေးတွေ့လာပြီဆိုလို့ရှိရင်အဲ့ဒီအရသာလေးဆုံးရှုံးသွားမှလည်းမိမ့်မိသွားမှလည်းမလိုတော့ မိမိတို့ပြုလုပ်တတ်တဲ့ညီညာမှုတွေဝင်လာမှာကိုလည်းပဲယွန်းလာဆက်ယွန်းလာယွန်းလာဆက်ဖြစ်လာအဲ့ဒီအားသိကောင်းတဲ့အားအဲ့ဒီအားအဲ့ဒီအင်အားတွေဝင်လာပြီဆိုလို့ရှိရင်မသိတဲ့သိအောင်ကြိုးစားတော့ပုံမူပြီးတော့ကိုယ်ပဲလေဝိရိယတွေလည်းကောင်းလာတတ်တယ်ပတိအင်အားလည်းကောင်းလာတတ်တယ်သမာဓိအားလည်းကောင်းလာတတ်တယ် အတိပညာအားလည်းပဲရှင်းလင်းချက်သားပြီးတော့ထက်တဲ့ညင်းနဲ့လက်ရှိလက်တယ်။တော့ကောင်းတယ်ကောင်းတယ်။ဒီဟာဝိပဿနာဉာဏ်နဲ့ရည်ကျက်သွားသလောက်ပေါ့ဒီကစိတ်ကစိတ်ကအားကောင်းလာတာ။အဲနောက်ဆုံးဖြစ်တဲ့ကငြိမ်းတဲ့ရိယမင်းကပညာနဲ့မျက်မှောက်ကြည့်မျက်မှောက်ကြည့်ပြီးသွားပြီဆိုလို့ရှိရင်တော့ဟိုးအတိညာနဲ့ဆက်တာဆက်ကောင်းမှကောင်းတယ်။အဲဒီကကြလို့ဟုတ်ပြီဆိုတော့။အင်းအဲမှာတကယ်တော့ တကယ်အမှန်တရားအနိစ္စကိုတွေ့လိုက်တာနဲ့ဟုတ်ပြီဆိုတာပေါ့တွေ့ပြီဆိုတာပေါ့အကြည့်ကြည့်လိုက်တော့ယုံတော့တာပဲလက်ခံလိုက်တော့တာပဲနောက်ဆုံးဆုံးဖြတ်ချက်ချလိုက်တော့တာပါဒီတရားမှဒီတရားဆိုဒီတရားရာကြောင့်ဒီကောင်းကဒီရလဲဒီဒီနည်းမှဆိုပြီးဒီနည်းတိုင်းအားထုတ်လို့ရှိရင်အကျိုးရကအကျိုးရလည်းကတော့ဒါပဲဆိုတာပေါ့လေအတိအကျဆုံးဖြတ်ချက်ချလိုက်တော့တာပါပဲ အဲ့ဒီတတ္တတရားခိုင်မာတဲ့တတ္တတရားဖြစ်တဲ့အရှိပေါ်လေအခုလိုပါတော့အခုလိုဖြစ်တိုင်းမှရှိတာဖြစ်တယ်ရှုလို့ရှုလို့ရှိနေတယ်ဆိုတော့ကိလေသာတွေရှိတော့ရှိတယ်ကိလေသာတွေကိလေသာတွေရှိအောင်လည်းရှိရတာကိလေသာဝင်ပါဘူးရုံးဆက်ဆုပ်ပြီးတော့ကြောက်ပြီးတော့အထုံနေရတာပါပဲအဲ့ဒီအထုံနေလို့ရှိအကျိုးရလက်ကတော့ဘာရတော့အကျိုးရလက်တော့ဘာတော့ဟင် သိနေပြီဆိုလို့ရှိရင် final ဆိုတာသိတဲ့အာယုံကိုသမက်စီရအနေနဲ့လည်းပဲထင်ပါတော့မလားမုန်းစီရအနေနဲ့လည်းထင်ပါတော့မလားတခါတခါမှမှတ်မိလို့လွတ်သွားပြီလို့ခုနစောစောပိုင်းကပြောခဲ့တဲ့စိတ်အားကြီးကကောင်းနေတော့ရုပ်တရက်မက်စီအောင်နဲ့တွေ့လည်းပဲရုပ်တရက်မမက်သေးဘူးဟုတ်တော့လားမက်သွားတော့မှကြည့်ရကြောက်တယ် မျက်စိအောင်နဲ့တွေ့လည်းပဲရုပ်ပြမမြင်သေးဘူးမျက်တောင်မှဒီလိုကြောက်တယ်နောက်ပိုင်းအခဲကြီးပါပါသွားတယ်တတိလို့လို့မေးတော့လည်းရှိရင်မေးမှရှိတယ်လွန်မှရှိတယ်ငါတတိလို့သွားပြီဆိုတော့ပေါ့ဒီမှရှိတယ်ဆက်ချက်ရှိတယ်အစတန်ရအောင်ဆိုးသားတယ်နောက်ဒီလိုဆက်ရုပ်ကမလို့ရအောင်ဆိုတော့အထူးသတိထားတော့ထားတတ်သွားတယ်အလေးကြီးကောင်းတော့တယ်ဒီကောင်းလာတယ်ဒီအဲဒီခါကြောင့်ရှိရင်ခန္ဓာ အားဆိုင်မှုနည်းလို့တော့မဟုတ်လုံးဝအားဆိုင်မှုမရှိလို့ချိန်ကားဆိုင်မှုနည်းလို့တော့မဟုတ်ချိန်ကားဆိုင်မှုမရှိလို့တတိတွေကျင်းပြီးတော့ပြောပါစို့တွေ့ဝဲတဲ့သဘောမိမ့်မောတဲ့သဘောရင်းနိုင်တဲ့သဘောဆိုတာလေအဲ့ဒါဒီဟာအဖြစ်နေလို့မကောင်းတာတွေပဲဆိုတော့ကောင်းကောင်းကြီးဖြစ်နေတာကောင်းကောင်းကြီးဖြစ်နေတာလေလေပို့ပြီးတော့အမှန်တရားကြီးသိလို့တဲ့သဘောရှိတယ်လို့ ဒီအခုခိုက်တာမှာဘာကျေးဇူးရှိသွားလဲဆိုတော့ပေါ်လာတဲ့အာယုံကိုချိန်သားနဲ့ဆရာဆက်ပြီးတော့မရှိရင်တတိလစ်တော့စိတ်အဆူစီပြေပြီးတော့မသိတော့တူသွားပြီအပြတ်မလောက်ဖြစ်သွားပြီမရှင်းမလဲဖြစ်သွားပြီမသိလျင်စိတ်ချုပ်ထွေးသွားတော့တွေ့ကြကြည့်တွေ့တာပဲဒါမလို့ဆရာဆက်လို့ညာကမသိရင်တွေ့သိရင်ကျေသိလို့ရှိရင်ကျေသွားကျေသွားတယ်ဆိုတာဖြစ်ခွင့်ရတော့ ကျွဲလေးနဲ့ပိတ်ကျဲလေးအေးပြီတဲ့ကျွဲလို့ရှိသနာကိုသနာဆိုတော့ဒါသူရတိကခေါ်တာပေါ့သူရတိကဖြစ်သွားတယ်ဆိုလို့ရှိရင်လာတော့လာတော့မယ်တော့ပြန်ဒုက္ခဟုတ်တယ်မလားသူရတိကပိဋကကဖြစ်သွားပြီဆိုလို့ရှိရင်သူ့အကြောင်းခံပြီးတော့ဒုက္ခတွေလာမှာဘူးဒီသနာကျဲသွားပြီဆိုလို့ရှိရင်ဟမ် ဒုက္ခတွေငြိမ်းငြိမ်ကုန်လားအေးငြိမ်ကုန်လားအဲဒါကြောင့်မလို့ဘုန်းကြီးတို့ရှင်းရှင်းဆိုင်ရာတတိယသာသနာပိုင်းဆရာတော်ကြီးရဲ့ဒီတည်းဆရာတော်ခေါ်ပါတယ်ဥပဒနာသာဝတိပါလေရေးတော်တဲ့ဆရာတော်ကြီးတရားသိဝါဒနာပါတယ်ဘုန်းကြီးရှင်းရှင်းတတိယသာသနာပိုင်းမသိရင်တွဲသိရင်ကျဲကျဲရင်လည်းပြီးကျဲရင်အေးသည်ဟုတ်ကဲ့လားအခုယောဂီကြီးအထောက်အကူကြီးတိတ်ကြိုက်တယ် လက်ငင်းပေါ်တဲ့အာယုံကိုလက်လက်ဆက်ဆက်ထိလာတဲ့ဆရာဆိုင်ပြီးတော့မမရင်တတိနဲ့တတိလွတ်တိုးဝေးဟုတ်တယ်မလားမိမောလေးမောဟုတ်တယ်မလားမရှင်းမလို့ရှင်းမပြတ်မသားဖြစ်ပြီပေါ့မောရတယ်မသိရင်တွဲဆန္ဒဖြစ်တယ်သိရင်ကျဲတွဲလျင်ဒေးကျဲလျင်အေးဒီတဲ့အဲ့ဒါလေးဆိုပြီးတော့တရားအဆုံးသတ်ချက်တော့ မသိရင်တွေ့သိရင်ကျဲတွေ့ရင်လည်းပေးကျဲရင်အေးပြီမသိရင်တွေ့သိရင်ကျဲတွေ့ရင်လည်းပေးကျဲရင်အေးပြီမသိရင်တွေ့သိရင်ကျဲတွေ့ရင်လည်းပေး ကျေလျင်အေးသည်ဒီကစားမှာရပါလားဒီတော့ဒီနေ့ဥပုပ်လေးဆိုတော့ဟိုတနိုင်တော့ဖာရင်ကောင်းမလားဟင် ရာကြီးဘယ်လောက်ဟောရင်ကောင်းမလားဟင်ဟဲ့ကောင်းပြီလေဘုန်းကြီးတော့နိုင်ဝိတ်တိုးရတယ်ဆိုလို့ရှိရင်တော့စမ်းတော့စမ်းတတ်ကြမှာလေပြောတော့လိုက်ဆိုသွားတယ်ဒါတော့တိုးဝိမိန်မောတဲ့ပုဂ္ဂိုလ်ဟာတိုးဝိမုံဝမ်းမှု ဒီကြမတာမရှင်းလင်းမှုမတိတမှုမောဟရဲ့အကြည့်ကြီးခံရလို့မောဟအတိုက်ကြီးပြီးသွားတဲ့အခါမှာအောက်သို့စိတ်ကြီးကြီးကျန်တယ်မတန်ရှင်းတဲ့စိတ်ကြီးကြီးကျန်နေတော့မကောင်းတာကိုရှင်းရဖို့ကြံစည်မှုကအစပါလေရှင်းလို့ရှိရင်အကျိုးရပုံလေးတွေပေါ့လေရှင်းအနန္တကဖြည့်ရှင်းကြလိုက်တာ ဒီကုန်းအဆုံးသတ်ဖို့ပြောတာပေါ့ဆယ်ရှင်လာတဲ့အဆုံးသတ်လိုက်ဣဒံခောအာဟုသောသာဂေအာဒီနောဒိဋ္ဌဝါသဂတပဟာလသိယပေမဣဒံခောအာဟုသောဣဒံဒောတိအာဒီနောဒိဋ္ဌဝါ သောတတပဟာနာပိယပေမဣဒံအာဟုသောမောဟိအဲမောဟိအာဒီနောဒိဋ္ဌဝါမောဟကပဟာနာပိယပေမတဲ့ဒါရှိကဇာကရောတမောဟကိဋ္တာဒီပေါ်မှာဘယ်လိုအဖြစ်တည်မြင်လို့ဇာကရောတမောဟဒီပုံစံအတွက်သတ်မှတ်ရတယ်လဲဆိုတော့ မေးခွန်းရဲ့အဖြေကိုဒီမှာနောက်ဆုံးတစ်ခုချင်းတစ်ခုချင်းမှဖြေပြပြီးတော့ဆုံးသတ်ကြလိုက်ပါလား။ငါရှင်ဒီဒီကငါတို့ကသာကပေါ်မှာအပြစ်မြင်လို့ဇာကကိုပြေကိုပြီးသွားပါတယ်သမတ်ပါတယ်ဒေါသပေါ်မှာအပြစ်မြင်လို့ဒေါသပယ်တယ်ဤသမတ်ပါတယ် မောဟပေါ်မှာဒီလိုဒီလိုအဖြစ်ကြီးမြင်လို့မောဟကိုပယ်ဖို့သတ်မှတ်ပါလေလို့ရှိလိုက်ပါဒီတော့ဟိုကတက်လိုက်ပြီသန္တာပြိပတ်ဆက်ကအတိအာဟုသောမေကောအတ္တိအတိအာဟုသောမေကောအတ္တိပရိပဒါဣဒတရာဂတဒောဒတမောဟတ ပါလာရရှိအမှန်တော့တော့ငါရှင်းတယ်ဒီသာကပယ်ဖို့ဒေါသကိုပယ်ဖို့မောဟကိုပယ်ဖို့ပေါ့လေအဲ့ဒီသုံးမျိုးကိုပယ်ဖို့ရာအတွက်ရှိလမ်းကြောင်းရှိပါတယ်လားလမ်းကြောင်းရှိပါရဲ့လားတဲ့ နိုင်ငံကြီးအကြောင်းရတဲ့လမ်းကြောင်းရှိတော့လမ်းကြောင်းရှိပါသလားရှင်းကြောင်းရှိပါသလားပေါ့ရှင်းကြောင်းရှိပါသလားပေါ့ဒီလိုပြောတဲ့အခါမှာရှင်းလာတာဘယ်လိုရှိမလဲနော်ပြောဆက်လိုက်ကြည့်တယ်ကတမပနာဟုသောမေခောကတမပฏิပဒါဟိစေတ္တရာဂတဒေါသကမောဟတပဟာလာရတယ် ဘယ်သေးအဲခုနကရာဒေါသမောဟတွေပေါ်လို့ပယ်ဖို့ရအတွက်ဘယ်သေးဟာလမ်းကြောင်းလဲဘယ်သေးဟာအကျင့်ရှင်လဲတဲ့ဒီမေးလိုက်ကြတယ်ရှင်နာကဘယ်လိုရှင်လဲထင်လို့ဘယ်လိုရှင်လဲထင်လို့ဟမ်ဘာလို့ရှင်လဲထင်လို့ဘယ်လိုရှင်လဲထင်လို့ ကျွဲလက်ချက်မေးထားတယ်အဲ့ဒီသုံးမျိုးပယ်ဖို့ရာအတွက်လမ်းကြောင်းကပါလဲရှင်းစဉ်ကပါလဲပေါ့ဒီလိုမေးထားတယ်လေတမရှိပါသလားပေါ့ရှိတယ်လို့ဖြေသလားရှိတယ်လို့ဖြေဖြေလို့ရှိရင်အဲ့ဒီလမ်းကြောင်းနဲ့ရှင်းစဉ်ကပါလဲလို့မေးတဲ့ဟာကိုဘယ်လိုဖြေမလဲဟမ်ဒီကံတရား၄ပါးလား သီလတရားလားဒီကြမ်းမှာဆက်နေတဲ့နေထားတယ်လေတရားတော်ကမောဟပယ်ဖို့ရာအတွေ့လမ်းကြောင်းရှင်းရှင်းဟာပါလေလမ်းကြောင်းကပါလေရှင်းရှင်းပါလေတူတူပါပဲသိရပါပဲရှိပါသလားပေါ့လေလမ်းကြောင်းနဲ့ရှင်းရှင်းရှိပါသလား လမ်းကြောင်းနဲ့ရှင်းစေခုနလက္ခဏာတော့မောပယ်ဖို့ရာအတွက်လမ်းကြောင်းနဲ့ရှင်းစေပါလေပြပြလိုက်တာရှိပါကပထမမင်းအဲ့ဒါကြီးကပါလေဒီနေ့ရှိပါလားမေးလို့ရှိဘယ်လိုရှိမလဲရှိပါတယ်ရှိရမှာပါလေဆိုရင်ဘယ်လိုရှိမလဲဟင်အဲ့ဒါပါလေဒါတော့ကမောဟပယ်နိုင်ဖို့ရာအတွက်ရှင်းဖို့ရာအတွက်အဲ့ရှင်းနေတာပါလေဒီလမ်းကြောင်းကပါလေရှင်းနေတာပါလေ ပါတဲ့နေ့လို့ရှိရင်ဘယ်လိုဖြစ်မလဲဖြည့်ကြသမ်းပါနော်သမေဝအတ္တိကောအရိယောအတ္တိကောမေကောဟုတ်လားဖြစ်အရာမေဝဤစီပင်လျင်ဤစီပင်လျင်အရိယောရှုစင်မြတ်သော ပင်ကြီးကောအင်္ဂါရှိရရှိတော့စိတ်ပိုင်းရှိရရှိတော့ရှိရှိတော့မေကောလမ်းရောက်ပါပဲတဲ့အရှင်လမ်းဆုံးပါပဲတရားကြည့်တာအဲ့ဒါကြီးကပါဠိရဲ့ဆိုတော့ရှင်နန္ဒာကသူ့ထုတ်ကြတယ်သမာဓိတိမှန်စွာမြင်ကြည့်ခြင်းသမသင်္ကပ္ပမှန်စွာစံရခြင်းစံဆောင်ရပါ ပြောပါတယ်။သမဝါကျမှန်စွာပြောခြင်းသမကမ္မတမှန်စွာပြုလုပ်ခြင်းသမအာဇီဝမှန်စွာတည်ဝဲခြင်းသမစတိသမဝါယမမှန်စွာအားထုတ်ခြင်းသမစတိမှန်စွာတတိယခြင်းနဲ့သမသမာဓိသမသမာဓိမှန်စွာသူစိတ်ကြည့်ခြင်း အဲ့ဒီရှင်မျိုးဟာဆရာတို့ကမောဟရင်းဖို့ရာအတွက်ပေါ့လေလမ်းကြောင်းကြီးပါပဲလို့ရှိချောက်နေတဲ့လမ်းကြောင်းကြီးရှင်းရှင်းကြီးပါပဲရှင်လည်းကရှိကြတယ်တိတိကမပါဘူးဗျတိတိကကတော့ရှင်းဘူးဗျသတိစိတ်ပါလဲဆရာပါဒီနေ့အဲ့ဒါနဲ့ပြန်ရဆိုလို့ရှိရင် သီလသိက္ခာသမာဓိသိက္ခာပညာသိက္ခာပေါ့အခုဒီမှာတရားထုတဲ့ခါမှာယောဂီတွေပါလာရတာဟမ်ဘယ်လိုပါတော့ဘယ်လိုပါတော့သီလဘယ်လိုပါသီလသိက္ခာဘယ်လိုပါတော့ဘယ်လိုပါတော့သိတော်လေးတဲ့သီလကြီးမကြိုးမညှိုးဘူးဆိုလို့ရှိရင်တမ္ပုခုံမိစ္ဆာကရကာမမှုကာယကံအဲ့တော့လား ဓာတိကတိကြောင်းလို့လိမ်မှုဥရိစွာတောက်ရှုအဲ့လိုလားဒါလိုလားအဲနှုတ်ပိုင်းဆိုင်ရာတွေပေါ့လေဒါတွေပေါ့အနည်းဆုံး၅ပါးသီလအခုတော့၈ပါးသီလဆိုတော့အဲ့ဒါတွေမကျွရမကျွရအောင်သိသိစောက်စောက်နေရင်ဒီကတိတ်ခါကြီးကြီးနဲ့မနေဘူးလားဟမ်အထုပ်နေတဲ့အခါမှာရှောင်းကြမရှိတော့ရှောင်းတဲ့အလေးဆိုတာမဟုတ်တော့သီလပြရလာမလားသီလဆိုတာကရှောင်းပြီးတော့ပြရတာကို မကောင်းတဲ့ကျိုးလို့စောကားဖို့ရှောင်ပယ်ရတာကိုရှောင်ချက်ရှိမှရှိရင်လည်းမျက်စိလိုကြီးအထုတ်နေတာဘယ်အတိလာလာမလဲဟမ်ကျုံရင်ရှောင်မယ်လို့ဒီအတိစိတ်ကြီးရှိရပါလို့စေတနာလေးထားတာမရှိဘူးလားအဲစေတနာဒီလောက်ရှင်းနေတယ်ဝိတ္တိဒီလောက်စေတနာဒီလောက်ဆိုတာမျိုးရှိတယ်ရှောင်တဲ့ရတော့ပယ်ရတဲ့ဒီလောက်ကအရှင်ဝိတ္တိဒီလောက်ခေါ်တယ် ကျိုးလို့ကြာရှိရှိနေမယ်လို့ကျိုးလို့ကြာနဲ့ကျုပ်ဝင်မယ်လို့မကျိုးလို့ပဲနဲ့ကြောင်းလိုက်တာဒါဝိသိတိလာခေါ်တယ်မတတ်ဖို့ကျုံတာနဲ့ပြင်တတ်ဖို့မတရားထိုင်နေတယ်ရှင်းလာကြိုက်တယ်နောက်ကရမှာဆိုဖတ်ချက်ချရတာအဲ့ဒါလိုမလုပ်ဘူးဟုတ်လားတတ်ဖို့ရကျုံရတာနဲ့ကိုယ်စိတ်ကိုထိပြီးတော့မတတ်တော့ဘဲနဲ့လေအဲ့ဒါဝိရတိတိလာခေါ်တယ်နောက်ဒါမျိုးတွေကျုံလို့ရှိရင် ရှောင်းမယ်ဆိုတဲ့စေတနာလေးကတတိရှိတယ်။အဲတော့ရှောင်းတရားနဲ့မဆုံးကြီးနေတယ်လို့အဲ့ဒီစေတနာလေးကတတိရှိနေတာမို့လို့အဲ့ဒီစေတနာကြည်လာလို့ရှိတယ်။ဟုတ်လား။ကျုပ်ကကျုံရပြုလုပ်ပြီးကျုံရတာနဲ့မကြည့်တော့ဘဲနဲ့ရှောင်းလိုက်တာကဝိတ္တိတိလား။ကျုံလို့ရှိရှောင်းမယ်ဆိုတဲ့စေတနာလေးကဘာဖြစ်လို့ကျုပ်တို့ကမကျုံဝင်မယ်လို့စေတနာလေးရ ရှိတယ်စေနာတိလခေါ်အဲစေနာတိလရှိတယ်အခုဘုရားကပေါ်တဲ့အာယုံမလွတ်တမ်းမှလည်းဘုရားအတွက်အားစိုက်တဲ့ဘုံပါဘူးလားကိုရိယသမာဓိမှပဲကျအားစိုက်တယ်လို့ဆွဲတဲ့ဒီရောင်ရှိဘူးလားအဲသမာဓိနဲ့ကျတယ်ဆွဲတဲ့ဆိုရှိပြီးအောင်မှာစစ်စစ်စုစည်းပြီးကြာတော့ရင်ကြာတော့မရှိဘူးလားအဲဒါပါလေသမာဓိနဲ့ဆိုဟောနော်ဟမ် ရိယတတိသမာဓိခေါ်တဲ့သမာဓိခန္ဓာသမာဓိမဲ့ခင်ပုစုသုံးမျိုးပါသွားတယ်ဒီခိုက်တာမှာသရုပ်ခန္ဓာကြည့်လိုက်တာရောတက်ချင်းဆက်ချင်းခိုးချင်းမိစ္ဆာစရာကာမောင်းပြီးလိမ့်ရင်လည်းကောက်ချင်းဟုတ်မလားဒါရင်းနေနေဘူးလားသိနေတယ်အဲ့ဒါလေးနိုင်နေတယ်ဒီပုရိယတတိသမာဓိနဲ့ စိတ်ပေါက်လို့ပဲသာသုတ်ထားလို့ရှိခုနငေးမယ်နိုင်မယ်တွေးမယ်မိမ့်မောမယ်ဆိုလို့ရှိရင်ဒီလိုတရားတွေကသူရှိခွင့်ရှိတာတော်ရရှိခွင့်ရှိပါဘူးဝိရတိဓမ္မတွေရှိနေတာနဲ့မဖြစ်ခွင့်ရှိတော့ဘူးဖြစ်ခွင့်မရတော့ဘူးသူအခွင့်မသာတော့ဘူးအပေးမနာရှိပြီကဖြစ်ခွင့်ရပဲနဲ့ငြိမ်းငြိမ်းနေတနည်းအားဖြင့်ငြိမ်းနေတယ်ပေါ့စိုက်တာဟုတ်လားအောက်နမတိနဲ့တဲပြီးတော့သဘောမှန်လေးတွေကိုအကျုံးနာအနေနဲ့ကြောင်းကျိုးအနေနဲ့အထူးသဖြင့် သူတို့ရဲ့မျက်စိရဲ့သဘောပဲဆိုတဲ့ဒီဥပဒနာညာနဲ့အစစ်စစ်ဖြစ်လာပြီဆိုလို့ရှိရင်ပိုင်နိုင်စွာရှိမိတဲ့အာရုံပေါ်မှာရုပ်ရယ်နာရယ်အကြောင်းရယ်ကျိုးရယ်မမြဲဘူးရယ်ပြီးလို့ရှိရင်ဒီထဲမှာကိစ္စကမျိုးပြတ်သွားတယ်ပြောကြတယ်ဆိုတော့ပြန်စဉ်းစားကြည့်လို့ရှိရင်ယုံနာခြင်းနဲ့သင်လို့ရှိရင်ယုံနာခြင်းနဲ့ပဲပြန်ခြင်းနဲ့ပုဂ္ဂိုလ်တ attva အချောအလားမဟုတ်တော့ဘူး။ကြောင်းကြောင်းနဲ့ကြည့်ရင်တော့လည်းရှိရင်အဲ့ဒီသိက္ခာပုံမှာပြန်စဉ်းစားလို့ရှိရင်ကြောင်းကြောင်းအနေနဲ့ပဲမြင်တယ်တခြား အကြောင်းမဲ့ဆိုတဲ့အမြင်အဲဇမသရဖန်ရင်းဆိုတဲ့အမြင်ရှိတော့အဲဒါမျိုးပြတ်တယ်ခေါ်တယ်မမြဲတဲ့အနေနဲ့ရှင်းရှင်းလင်းသိသွားပြီဆိုလို့ဒီအောင်စဉ်းစားကြည့်တဲ့အခါမှာလည်းပဲမြဲတယ်ဆိုတဲ့အစွဲရှိတယ်တွေ့တဲ့ဆိုအစွဲဒီဒီလိုလေးပြတ်သွားတယ်အဲဒါလေးပြည့်စုံတဲ့ပြတ်တယ်ခေါ်တယ်အောင်လည်းမရှိနဲ့တဲ့ပြီးတော့သဘောမှန်လေးကြီးခြိတိုင်းခြိတိုင်းအနုတရားကြီးတွေကအနုစားလေးတော့ပြတ်တယ်ဒီတော့အကြအလားအနု ရှောင်းတိတ်ပယ်လိုက်လို့အကျဉ်းစာကျင်းတော်တယ်အားဆိုင်ပြီးတော့ဆွေးနွေးစွာရှိလို့ရှိအောင်မှာစိတ်ကလေးစိုက်ကြတဲ့အခိုက်အတန့်ဟာအဲလိုဖြစ်နိုင်တဲ့သေယုတ်နာကြည့်တာတွေကိုကာကွယ်ပယ်လိုက်တယ်ဖြစ်လာလို့ရှိကုသပယ်လိုက်တယ်အဲ့ဒီမှာသိနေချက်ပြီးတော့စိုက်ကြတာစိုက်ကြတာတဲ့အခိုက်အတန့်မျိုးအာယုကြီးစိုက်ကြတာတဲ့အခိုက်အတန့်မျိုး ခုနကိုဝေမှုမိန်မောမှုရေးနိုင်မှုမပြတ်သားမှုမရှိဘူးရှင်းလင်းပြတ်သားပြီးတော့သွားတယ်ဆိုတော့အတိညာနဲ့ဖြစ်သွားတယ်ဒီနဲ့ခံတာဟုတ်လားဒီနဲ့ဆိုင်ရာလက်ရှင်ဖြစ်သွားတယ်ရိုးပါပြတ်သွားတယ်စဉ်းစားကြည့်ဖို့ရိုးပါပြတ်သွားပြီဆိုလို့ရှိရင်အဲ့ဒီယောဂီရဲ့စိတ်အစဉ်ဟာသုံးဖို့သူရဲ့ပုံမှုနှုတ်မှုစိတ်ဟာဘယ်လိုနေမလဲဘယ်လိုနေမလဲ တန်ရှင်းတယ်ဟုတ်လားမတန်ရှင်းအောက်တန်းကြပြီလေလို့မတန်ရှင်းလို့အောက်တန်းကြပြီလို့တန်ရှင်းသွားလို့ရှိရင်စစ်တန်းကြတယ်စစ်မြင့်တက်သွားတယ်စစ်တာကိုအရိယာလို့ခေါ်တာဟုတ်လားအရိယာအရိယာဆိုတာပရိတုတ်တော်လို့ခေါ်တာအရိယာဒီပရိတုတ်တော်ဘယ်ဝိကျင်စင်ကြအဖက်ကစင်ကြတယ်ကိုရတော့ဘာစိတ်ကြည့်တယ်ဘယ်ဘက်ကစင်ကြတာကပရိတုတ်အရိယာခေါ်တာပါသိတုတ်တော်ဟုတ်တမောဟွာတယ် ဘုဒ္ဓဘာသာမြတ်တယ်ဆိုတော့အဆက်ရင့်တက်လာတာပါဒါပေမဲ့အရိယဆိုတဲ့ပုဂ္ဂိုလ်ဘာသာပြန်လို့ရှိရင်ဖြူစင်မြင့်မြတ်တော်လို့ပြောနေတာအဲ့ဒီခါကျတော့ကိုကိုလို့ရှိရသုံးပါလုံးပေါ့စဉ်းစားကြည့်ပေါ့ဟမ်အကျအလားအနုကိလေသာတွေအရေးကြီးတယ်ဖြူစင်နေဘူးလားအဲ့ဒါအရိယပဲပရိသုဒ္ဓခေါ်တာပဲမဖြူစင်ရင်အောက်တန်းကြတယ်ရစ်ပတ်ရင်အောက်တန်းကြတယ်ကြောရစ်ပတ်မှုတွေကျင်းပြီးတော့ဖြူစင်မြင့်မြတ်တော်ပါလေတော့မြင့်တယ်ပါဥဒ္ဓမပါ ဓမ္မအရိယောဖြစ်စီခြင်းမြတ်သောအတ္တိဟိကောခုနတက်ကြည့်တဲ့အခါကျတော့အင်္ဂါရှိပါမပါဘူးလားအတ္တိဟိကောဖားရမလားအဲဒါဟာရာဂတေဟုရာဆိုတော့ဆုံးရှိတဲ့နိုင်ကြောင်းဒေါသပေဟုရဆုံးရှိတဲ့နိုင်ကြောင်းမောဟပေဟုရဆုံးရှိတဲ့နိုင်ကြောင်းသိမဟုတ်လားအဲ့လိုရှိလိုက်ကဲကိုယ်ရင်းနဲ့ဟောတာနဲ့တိုက်ကြည့်တာဟမ် အဲ့ဒီကမှဘယ်လိုလဲတော့ဟမ်ရှင်းလင်းလမ်းကြောင်းရှိပါသလားရှင်းစိတ်ရှိပါသလားလို့ခုနသာနာပရပိုက်ကမေးတဲ့ဟာကိုရှိပါတယ်ဆိုတာဖြေလိုက်တယ်ဒါလဲဆိုတော့ရှင်းလာတာကဟမ်ပရိယာမဂ္ဂင်7ပါးအဲ့ဒါမဂ္ဂင်7ပါးပါပဲလုံရတာပါပဲအခုမှတ်မှတ်ချင်းတော့ဟို လုံးဝဖြစ်ရှင်တဲ့အနေထားတော့ရှိမသွားဘူးပေါ့။ဒီရင်ကဖြစ်ရှင်မှုလေးတွေလည်းရှိနေတာတော့နော်။ဒီရလေးတွေဖြစ်နေတာပေါ့။နောက်အနည်းဆုံးသတ္တကောင်ဖြစ်သွားမှာအပယ်နဲ့ဆက်တဲ့ရှိရှိတာတွေပေါ့အဲ့ဒါကိုပြည့်စုံလိုက်တဲ့အခါကျတော့အဲဒါဖြစ်လက်ဆက်တဲ့ဉာဏ်မှုတွေရှင်းသွားတော့ပရိသုဒ္ဓဖြစ်သွားတယ်။ရှင်းရှင်းသွားတော့ပါလေအစဉ်တန်းမြင့်သွားတယ်။ခိရိတာခြူပြောတဲ့ပုရိသေအနေထားလို့ပြီးတော့ပရိယအနေထားရတော့မြင့်တက်သွားတာ။ဖြစ်ဖြစ်ခြင်းများဆိုတာဒါပြောတာပဲ။ ဒီတော့မြင့်မြတ်တယ်ဆိုတာဖြူစင်မှာအပြစ်ကဲမှာဖြူစင်မှာမြင့်မြတ်တာမဟုတ်လို့ဒီပတ်နေရင်ဘယ်လောက်ပဲဒီလောကမှာယာတိကြီးကြီးဘယ်လောက်ပဲဒီရှိချမ်းသာချမ်းသာဘယ်လောက်ပဲဒီလောကမှာသင်္ကြန်တဲ့ပုဂ္ဂိုလ်ဖြစ်စေဒါမရှိရင်ဖြူစင်လို့မဆိုနိုင်ဘူးအဲ့ဒါမြင့်မြတ်တယ်ဆိုနိုင်ဘူးဘယ်လောက်ပဲမွဲချေချေဒီတရားတွေရှိရင်ဖြစ်စဉ်သူကြီးကြီးရတဲ့သူတော်ရှင်ခေါ်တာပဲ ဒီတော့ဒီလိုတရားကျင့်ရှိဖို့ရတဲ့ဘယ်လိုလူတန်းစားမှသာဖြစ်နိုင်တယ်ဆိုတာမရှိဘူးဒီတန်းစားအမျိုးမျိုးပဲဟုတ်တယ်မလားပြောရင်းရှင်းနေတယ်မတလားဒီတော့ဒီမဲ့ရုပ်ဖြစ်ပါကဘယ်လိုလာကြလဲဆိုတာပေါ့ဒီလက်တွေ့နဲ့ပြောလိုက်တယ်စာရောဘယ်လိုရှိပါကြတော့လို့ဆိုတော့ဟောဘယ်လိုရှိဘုရားဟောဘယ်လိုရှိပါကြတော့ ပုဂ္ဂိုလ်ကတော့ဒီကံဒီကံဒီဘိက္ခုသတ္တသပฏิပဋ္ဌာနာအာရတအဝိရတဝိရတောတေကံအရိယောအရိယောမေကောသမာဓိတ္တိယခါမိမြန်မာလိုကတော့ဘိက္ခုတို့သစ္စာတရား၄ပါးမပွားမိပဲနဲ့ချော်လွဲသွားပြီတွဲချော်သွားပြီ အဲဒီလုံးဆောင်တဲ့ပုဂ္ဂိုလ်မှာဖြစ်စဉ်ရင်းရတဲ့နိဗ္ဗာန်သွားကြောင်းလမ်းမရှိအဲဒါလေးဆော်သွားတယ်လမ်းဆော်သွားတယ်ခုနကရာဒေါသမောဟကိလေသာတွေကိလေသာဝချင်းရတွေကိုကမ္မဝချင်းရတွေကိုကုန်ခန်းစေတဲ့ဖြစ်စဉ်ရင်းရတဲ့ လမ်းကြောင်းကြီးလည်းပဲတွဲဆော်သွားပြီရှိလားတမတိကတရား၄ပါးမပွားရင်ဟမ်ရှိကံ၄ပါး၄ပါးကိုဆော်လွဲတဲ့ပုဂ္ဂိုလ်ဟာဆိုလိုတာကမဂ္ဂင်၈ပါးနဲ့ဆော်လွဲသွားပြီပေါ့ရှိကံ၄ပါးကိုမပွားရင်မဂ္ဂင်၈ပါးမဖြစ်ဘူးဒီလိုမလား ဒီသာကေသံယောဘိက္ခုသတ္တရတတိပဋ္ဌာနာအာရတ္တာအာရတောတိတာအရိယောမေကောသမတုခေပြာကံဘိက္ခုကိုယ်ရည်ပေါ်တဲ့မပြောင်းလဲဆွေးနွေးဆိုရှိမှတဲ့ဒါနိမတနာတိတာခံစားမှုဝေဒနာတွေပေါ်တဲ့မပြတ်မလားဆင်းရဲစွာရှိမှတ်တဲ့ဝေဒနာနုပဒနာပြီးတာစိတ်ကိုယ်စဉ်းစားကြံစည်မှုတွေပေါ်တဲ့မပြတ်မလားဆင်းရဲစွာရှိမှတ်တဲ့စိတ်ဓာတ်နုပဒနာပြီးတာ ਨੇ ဒီမူကြောင့်အစရှိတဲ့ခွေရာရာမူရာတွေကိုမပြတ်မလားဆွေးနွေးစွာရှိတတ်တဲ့သီလသီလ၄ပါးသီလ၄ပါးတရားပွားလို့အာရထာအာရထာဆိုပြိပုံလာလို့ဖွင့်ထားပါတယ်အခုလိုနည်းနဲ့ရှုလို့ပြည့်စုံသွားတာခုလိုနည်းနဲ့အားဆိုင်ပြီးတော့ရှုလို့ပြည့်စုံသွားတဲ့ပုဂ္ဂိုလ်တွေမှာသီလယောဂီတွေမှာဒီလိုဆိုလိုတာပေါ့ ပရိယောမေကောသမတိစ္ဆေကိယတာအာရတောအာရတောအရိယောမေကောသမတိစ္ဆေကိယတာဖြူစင်ရင်းမြတ်တဲ့ကိလေသာဝတ္တေကိုကိလေသာဆင်းရဲဝတ်ပါကိလေသာဆင်းရဲဝတ်ဆင်းရဲပါကိလေသာဆင်းရဲဝတ်ဆင်းရဲကိုကုန်ခန်းစီနိုင်တဲ့ မဲ့လမ်းကြောင်းကြီးပေါ့လေအဲ့ဒီမဲ့လမ်းကြောင်းကြီးတဲ့ချော်မသွားဘူးတဲ့အဲ့ဒီမဲ့လမ်းကြောင်းကြီးကိုရှောက်လို့ပြည့်စုံသွားပြီဒီဆိုတာဆိုလိုတာတော့တိဋ္ဌာန်တရား၄ပါးကိုပေါ်တိုင်းမှလို့ရှိရင်မဂ္ဂင်ဒီပါရှင်တရားအလိုလိုဖြစ်လာတယ်ဒါဆိုလိုတာပါပဲဟုတ်လားအဲ့ဒီဒီကအရာဆိုလို့ရှိရင်အဲ့ဒီဒီကအရာဆိုလို့ရှိရင်အခုတိဋ္ဌာန်တပေါင်းတော့ပေါ်နေတဲ့ပုဂ္ဂိုလ်တွေကခုနခွဲပြတယ်လို့မဂ္ဂင်ဒီပါရှင်တရားပါမလို့လားဟမ် တစ်ချက်ကုန်နဲ့ချက်ပြတ်သွားဟုတ်လားကိုယ်ကပေါ်ရလေးဒီပေါ်ဆက်လိုက်လို့ရှိတယ်ကာဏပတ္တနာတိပ္ပဒါဖြစ်နေလို့ရှိရင်လည်းဒီချက်ပါပါတော့မယ်ဝိညာဉ်တွေပေါ်တဲ့ချိန်မှလို့ရှိရင်လည်းအဲဒီမှာလို့ဒီချက်ပါပါတော့မယ်ကြံတဲ့စိတ်ဓမ္မဝါလေးဆိုပြီးမူရတယ်သူတို့ပေါ်တယ်လည်းရှိမှလို့ရှိရင်လည်းဒီချက်ပါပါတော့အချုပ်ကတော့ကိုယ်ရဲ့စိတ်လက်ငင်းပေါ်တဲ့ရှုွက်ကိုအဆက်ကြီးလို့ဆွဲမဲ့ဆိုရှုရှုအောင်မှစိတ်စိတ်ကြပြီးတော့အရုံးမှကြည့်နေတဲ့နေဆိုရင် သဘောမှလေးတွေကိုရှင်းရှင်းလင်းလင်းသိနေတော့တာပဲသူဝေကမိမောတာသူနည်းနိုင်တာမသိမပြတ်သားမရှိပြတ်ပြတ်သားသားဖြစ်သွားပြီအဲဒီမှာတဲ့ကိုကသမာဓိနဲ့ရှင်၃မျိုးနဲ့ပညာမဲ့ရှင်၃မျိုးမဲ့ရှင်၅ပါးအချိုးကျပါသွားတယ်သီလနဲ့ကသီလကြီးပြည့်စုံနေတော့ စေရနာသီလတွေနဲ့ပြည့်စုံနေတယ်ပြည့်စုံနေတဲ့စေရနာသီလ၃မျိုးနဲ့ရှုတိုင်းမှာထိုက်ကင်လို့ပါနေရဲ့မဲ့ခင်၅မျိုးပေါင်းစားလိုက်ဒီကဘယ်လောက်ရှိသွားတော့ဟမ်ရှိပါအဲ့ဒါပြောတာလေအဲ့ဒါဒီကလုံငန်းကျင်နဲ့စာပြီးတော့ပြောဖို့ကြီးစမ်းနေတယ်ဒါကတော့စာနေနဲ့စမ်းနေတယ်စမ်းမခံဘူးလား ဟမ်လက်သိကျော်ဖို့လိုနေအသေးစိတ်ကျော်ဖို့လိုနေဟိုမှာအဲ၃နိုင်ခွဲသွားပြီ၃နိုင်ခွဲသွားပြီဆိုတော့9မိနစ်ပဲလိုတော့တယ်ဟုတ်လားအဲ့ဒီတောက်တန်ကသတိကံ၄ပါးမပွားဘူးလို့လွဲချော်သွားရင်လက်ကျင်7ပါးလည်းပဲလွဲချော်ပြီသတိကံ၄ပါးအားထုတ်လို့ပြည့်စုံလို့ရှိရင် မဂ္ဂင်7ပါးအရှင်တရားလည်းပဲအလိုလိုပြည့်စုံပြီဒါပြောတာ။ဘယ်ကောင်းတဲ့တရားတရားတော်ကြီး။သိကိုကောင်းတာပဲ။သိကောင်းတာပဲ။ဒီတော့ရှင်နန္ဒကဓမ္မအဲခုနကသန္တာပြပိုက်ကမေးလို့ခုနပြောခဲ့ရာဂဒုက္ခမောဟကိစ္စတွေပေဆုံးလီလန်းပေါ်တယ် လမ်းကြောင်းလည်းအဖြစ်စီရှိပါသလားဆိုတော့လမ်းကြောင်းလည်းရှိပါတယ်အဖြစ်စီလည်းရှိပါတယ်ရှိတော့ဟုတ်ပြီအဲ့ဒီလမ်းကြောင်းနဲ့ဖြစ်နေတာဘာလဲလို့ထပ်ဆင့်နေတဲ့အခါကျတော့ဒါတာပါပဲလို့ရှင်းလာတာကဖြစ်လိုက်ပါတယ်ဒီလိုဆိုလို့ရှိရင်မိသူဟာရှင်းလောက်ဆိုဖြစ်မှာနော်ရှင်းလောက်ဆိုဖြစ်တော့သဘောရတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ရှင်းလာတာဖြေချက်ဖြေချက်ချက်ကိုထောက်ခံမလားသုံးဖို့ကန့်ကွက်အောင်မလား ဟမ်ဟမ်ထောက်ခံလားဘုရားရှင်ယောဂီတွေကတော့ပရိသတ်တရားအားထုတ်ရဆိုတော့ထောက်ခံတာဖြစ်သွားပြီလေသူကပြပိုက်ဆိုတော့ဟိုဆိုင်ဟိန္ဒူစာပေကြီးတွေလေဒီလိုယူရတဲ့ရှိတဲ့ပုဂ္ဂိုလ်တွေလေသူတို့ကကံနဲ့ကံရှိတဲ့ယုံကြည်တယ်ပြီးတော့ဇမားကြီးခံခြင်းနဲ့ဆိုတော့လည်းယုံကြည်တယ်သူကတော့ခွာဥဒ္ဓမာကြီးပြီးတော့သူကထောက်ခံချက်ပြရတယ် တကောမေကောအယံပတိကတာအယံပါတကောမေကောအယံပတိကတာတဲ့ဟွန်းဣဒ္ဓတာဂတဒေါသကမောဟတဘာနာယအရှင်းနဲ့ဒီဒီကကောင်းမြတ်သောလမ်းရောက်ဖြစ်ပါပြီ။ဤဒီကကောင်းမြတ်သောရှင်းစဉ်ဖြစ်ပါပြီ။သက္ကသောမောဟ ငြိမ်းချမ်းအဖြစ်ဖြစ်လို့ပေါ့သူကိုယ်ရင်တော့အထုတ်ပြီးတော့ဟောပေါ့လေအဲ့ဒါလေးငြိမ်းဖို့ရတဲ့ဖြစ်စဉ်မှမှာပြီလေကောင်းတာပါပြီလေငါရှင်နဲ့ကောင်းတာပါပြီလေပေါ့လေလုပ်ငန်းစဉ်လမ်းကြောင်းကိုလည်းဖြည့်ဖြည့်သွားတဲ့ဖြစ်စဉ်ပေါ်မှာလည်းဖြည့်ဖြည့်သွားတဲ့အခုယောဂီတွေလည်းအဲ့ဒီတိုင်းပဲအဲဒီရောက်ဆောင်ရချကြတဲ့လမ်းကြောင်းတွေဖြည့်စဉ်ပေါ်မှာပဲကိုယ်ကိုယ်အားထုတ်နေတော့ မထောက်ခံဘူးကတော့ဘာမှမရှိပါဘူးနော်ဟမ်ဒီမှာနော်ဒီကသူကသနပရိပိုက်ကစကားကိုအထုတ်တတ်တယ်အလန္တပနာဟုသောအနန္တအပမတာယတဲ့ငါရှိအနန္တတဲ့ဒါလို့ဆိုလို့ရှိရင်တော့တော်တော့ပါပြီတဲ့မမေ့မလျော့ဖြစ်ဖို့ရမယ်ဒါပဲဒီပါတော့ဟုတ်လားအဲအဲ့လို သူဟာစကားအဆုံးသတ်သွားပါတယ်နော်အဲနောက်ပိုင်းဆံတဲ့ဟာတွေတော့အသေးစိတ်သာရှိတဲ့သူပေါင်းဆောင်ပြီးပြောရတော့လို့နေပါသေးတယ်အဲဒါတော့လက်ခံကတစ်သက်ခါကြမှာပဲဟုတ်လားဆက်တော့ဒီနေ့ဒါပဲတော့ကြအောင်ဆိုအာ